65ခုတကူလာပြည့်ကျော်9ရက်အင်္ဂလိပ်လို2004ခု4လ23ရက်သင်္ကြန်အကြနေ့ပေကုမြို့နယ်ပန္တိတာရမဆယ်မိုင်ကုန်းဒေါသခံရိတ်တာမှာတရားဟောဖို့အလဲကျပါတယ်။မနေ့ကတရားချီးမြှင့်သွားတဲ့ဆရာတော်ကဘယ်ဆရာတော်ချီးမြှင့်သွားတော့ဘီလင်းဆရာတော်ဆိုတာအမေရိကမှာသတင်းသုံးပါတယ်။ အင်္ဂလန်အစရှိတဲ့အနောက်တိုင်းရှေ့တိုင်းနိုင်ငံပေါင်းများစွာမှတတိပဋ္ဌာန်ဝိပဿနာတရားတော်တွေကိုဓမ္မဒုတခရီးနဲ့တရားပြသပေးနေတဲ့ဆရာတော်ဖြစ်ပါတယ်။နေ့ပြန်ကရောက်လို့ရှိရင်တော့ဩစတြေးလျဆရာတော်တရားချီးမြှင့်ပါမယ်။အဲ့ဒီဆရာတော်ကဩစတြေးလျမှာအများဆုံးသတင်းသုံးပါတယ်။ကျန်တဲ့အမေရိကဥရောပအစရှိတဲ့အရှေ့တိုင်းအနောက်တိုင်းနိုင်ငံတွေမှာအဲ့ဒီဆရာတော်က င်္ဂလိပ်လိုလည်းတရားဟောပါတယ်အင်္ဂလိပ်လိုလည်းတရားပြပါတယ်နှစ်ပြန်တရားဟောမဲ့ဆရာတော်ကဩစတြေးလျဆရာတော်အဲ့ဒီဆရာတော်ပြီးတဲ့အခါရောက်တော့ပဏိဒရမရွှေတန်ကုန်းသာသနာ့ရေးတာကျေးဇူးတော်ရှင်ဩဝါဒဆေးရဆရာတော်ဘုရားကြီးကိုယ်တိုင်ဒီဆေမိုင်ကုန်းတော်စခန်းရိပ်တာမှာတရားချင်းမြင်ပါမယ်အဲ့ဒီနောက်ရက်ကြောက်တော့ဦးဇင်ဥပညာတန်မိကတရားချင်းမြင်မယ်နှစ်ဆန်းတရက်နေ့ရောက်တော့ရွှေဘုဆရာတော်ဘုရားကြီးကတရားချင်းမြင်မယ် ယောဂီတွေဒီနှစ်တော့ဒီပကဆရာတော်ဘုရားတွေပြန်ကြွလာတဲ့အခိုက်ကျုံလဲကျုံဖူးလဲဖူးရအောင် တရားလဲနာရအောင်ဆိုပြီးတော့ဆရာတော်ဘုရားတွေကိုတရားချီးမြှင့်ဖို့လျှောက်တဲ့အခါဆရာတော်ဘုရားတွေကခွင့်ပြုတာနဲ့ဒီလိုစီစဉ်လိုက်ရတယ်အဲတော့ယောဂီတွေဒီပမှာရောက်နေကြတဲ့ပဏိတာရမရွှေတောင်ကုန်းသာသနာရေးတာကနာယကဆရာတော်တွေကိုဖူးလဲဖူးရတရားလဲနာရဆိုတော့အဲဒီနှစ်ယောဂီတွေ ပြည်တွင်းမှာရှိတဲ့ဆရာတော်တွေရဲ့တရားတွေမကဘဲနဲ့ပြည်ပမှာရှိတဲ့ဆရာတော်တွေရဲ့တရားကိုပါနာကြရမှာဖြစ်ပါတယ်။ယောဂီတွေဒီပန္တိတာရမဆေမိုင်ကုန်းဒေါသကံရိတ်တာမှာတကြံတွင်းလာပြီးတော့တတိပဋ္ဌာန်ဝိပဿနာတရားတွေကိုလာပြီးတော့အထုတ်ကြတယ်။အဲ့ဒီလိုလာအထုတ်ကြတဲ့အခါမှာဒီတတိပဋ္ဌာန်တရားဝိပဿနာတရားအထုတ်လိုက်တဲ့အတွက် နိဗ္ဗာန်ရလိမ့်မယ်လို့ဒီလိုယုံကြည်ပြီးတော့လာအထုတ်ကြတာပါပဲယောဂီတွေနိဗ္ဗာန်မလိုချင်ဘူးလားနိဗ္ဗာန်လိုချင်လို့လာတာပေါ့နိဗ္ဗာန်မလိုချင်အပြင်မှာပဲနေမှာပဲနိဗ္ဗာန်လိုချင်လို့ဒီကြံတွင်ကာလမှာတတိပဋ္ဌာန်ဝိပဿနာဝိပဿနာတရားတွေလာပြီးအထုတ်ကြအဲ့ဒီလိုအထုတ်ကြတဲ့အခါရောက်တော့နိဗ္ဗာန်ကတော့လိုချင်ပါပြီတတိပဋ္ဌာန်တရားကလည်းအထုတ်နေပါပြီ ဝိပဿနာတရားလည်းအားထုတ်နေပါပြီအဲ့ဒီနိဗ္ဗာန်ကဘလောက်ကြာရင်ရနိုင်မယ်လို့ယောဂီတွေထင်လဲတစ်နှစ်အားထုတ်ရင်ရနိုင်မလို့ထင်သလားနှစ်နှစ်အားထုတ်ရင်ရနိုင်မလို့ထင်သလားဘလောက်ကြာအောင်အားထုတ်ရင်ရနိုင်မလို့ထင်လဲယောဂီတွေယောဂီတွေကိုထနာကိုပြောပါဘလောက်ကြာအောင်အားထုတ်ရင်ရနိုင်မယ်ထင်လဲတစ်နှစ်လားနှစ်နှစ်လားတစ်နှစ်လည်းမကဘူးနှစ်နှစ်လည်းမကဘူးလား တဘွားအားထုတ်ရင်ကောမရဘူးလားမလုပ်သေးဘူးနော်နှစ်ဘွားဆိုရင်ကောမသေးကြသေးဘူးသုံးဘွားဆိုရင်ကောမသေးကြသေးဘူးနော်ချိန်ပေါင်းများစွာဘဝပေါင်းများစွာအားထုတ်မှနိဗ္ဗာန်ကိုရမယ်လို့ဒီလိုထင်တာပေါ့နော်ယောဂီတွေဟုတ်လားဩဘဝပေါင်းများစွာအားထုတ်မှလည်းနော်အဲ့ဒီလိုပဲအခုတရားဟောနေတဲ့ဘုန်းကြီးလဲကိုရင်ဘဝက မဟာကဏယုံအမရပူရမြို့မှာစာသင်ခဲ့ပါတယ်73နှစ်အရွယ်ကနေစပြီးတော့စာသင်ခဲ့တယ်အဲဒီလိုစာသင်တဲ့အချိန်အခါမှာအခုယောဂီတွေထင်တယ်လို့ပဲထင်ခဲ့ပါတယ်တဘွားအားထုတ်လို့လည်းနိဗ္ဗာန်မရနိုင်ပါဘူးနှစ်ဘွားသုံးဘွားလေးဘွားငါးဘွားဘဝပေါင်းများစွာအားထုတ်မှနိဗ္ဗာန်ရမယ်လို့အဲဒီလိုပဲထင်ခဲ့ပါတယ်မဟာကဏယုံမှာအသက်16နှစ်အရွယ်လောက်လို့ထင်ပါတယ်အဲဒီ16နှစ် အရွယ်လောက်ရောက်တဲ့အခါရောက်တော့စာအုပ်တအုပ်ကိုဖတ်ရပါတယ်အဲ့ဒီစာအုပ်ရဲ့နာမည်ကတော့မေဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းတဲ့ယောဂီတွေစာအုပ်နာမည်ပါတယ်လေအဲ့ဒီဆရာတော်ရေးထားတဲ့ဝိပဿနာရှုနည်းကရိုးရိုးမဟုတ်ဘူးသူဝိပဿနာရှုနည်းက ဂုံတူးတွေဝိသေသနတွေနဲ့အထူးပြုထားတဲ့မက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်တဲ့ယောဂီတွေမက်လဲလိုချင်တယ်ဖို့လဲလိုချင်တယ်နိဗ္ဗာန်လဲလိုချင်တယ်အဲအဲ့ဒီဆရာတော်ဖရာရေးတဲ့ဝိပဿနာရှုနည်းကတော့အမြန်ဆက်ရောက်စေနိုင်တယ်ဆိုတာဘလောက်မြန်မှာတော့အဲ့ဒါလေးကသိကျင်စရာလေးဖြစ်တာပေါ့မယုံကြည်တဲ့ပုဂ္ဂိုလ်တွေအတွက်ဆိုလို့ရှိရင်တော့ ဒီဆရာတော်ဖရာကသူ့ဝိပဿနာရှုနည်းကို အမွန်းတင်ထားတယ်ကိုငချင်းကိုချင်းတယ်လို့ထင်မယ်ဆိုရင်လည်းထင်ကျင်စရာဖြစ်ပါတယ်ဗမာပြည်မှာမြန်မာနိုင်ငံမှာဝိပဿနာရှုနည်းတွေဟောကြပြောကြရေးကြတဲ့ပုဂ္ဂိုလ်တွေယဟန်တွေဘက်မှာရော လူတွေဘက်မှာရောများစွာရှိပါတယ် ဗမာမိမှာဝိပဿနာရှုနည်းတွေဘာနည်းတွေရှိတော့မဟာစီနည်းကတော့သူပြောစရာမလိုတော့ဘူးပေါ့နော်နောက်ဘာနည်းတွေရှိသေးတယ်ဟုတ်မိုးကုတ်ရှိတယ်ဘာရှိတယ်သွန်လွန်လည်းရှိတယ်သဲအင်းကူလည်းရှိတယ်ဘာတွေကြံသေးတယ်လဲဒီလည်းရှိတယ်အများကြီးပဲမို့လား အဲ့ဒီဝိပဿနာရှုနည်းတွေကလည်းပဲဖရာရဲ့ဒေသနာနဲ့အညီဟောပြရတယ်ရေးသားကြတယ်အဲ့ဒီဝိပဿနာရှုနည်းတွေကတော့အခုဆရာတော်ရေးထားတဲ့မက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့ဝိသေသနာဂုံတူးတွေနဲ့တတ်ထားတာတော့သိမ့်မတွေ့ရဘူး သူတွေလည်းပဲဘုရားရဲ့ဒေသနာနဲ့ဒေသနာတော်နဲ့အညီဟောပြောပြတာပြီးတော့ရေးသားကြတာပါပဲသူတို့ဤတွေလည်းမက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်မှာပါပဲဒါပေမဲ့လို့အခုအဲ့ဒီစာအုပ်မှာရေးထားတဲ့ဝိသေသနာကတော့မက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်တဲ့သူကရေးထားတယ်အဲ့ဒီဝိသေသနာအထူးပြုပြီးရေးထားတယ် ယောဂီတွေအဲ့ဒီမေဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းဆိုတဲ့စာအုပ်ကိုဘယ်ပုဂ္ဂိုလ်ရေးတယ်လို့ထင်လဲဘယ်ပုဂ္ဂိုလ်ရေးခဲ့တယ်လို့ကြားဘူးလေမဟာစီဆရာတော်ဘုရားကြီးဟုတ်တယ်ဒီဘုန်းကြီးအမရပူရမြို့မဟာကန္နာယုံကျောင်းတိုက်မှာတာမဏေဘဝ16နှစ်အရွယ်လောက်တုန်းကအဲ့ဒီစာအုပ်ကိုဖတ်ခဲ့ရပါတယ် ဖတ်ခဲ့ရတဲ့အခါရောက်တော့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့အဲ့ဒီဝိသေသနာလေးကထူးခြားနေပါလေအဲစိတ်ထဲလည်းပဲဝိပဿနာဆိုတာမမှတ်ဘူးတာဖြစ်လေတော့စိတ်ထဲမှာလည်းမယုံတည်ုံဖြစ်ပါတယ်ကိုငချင်းကိုချင်းတယ်လို့လည်းထင်မိပါတယ်အဲသူဝိပဿနာရှုနည်းကိုတိတ်တိတင်းတယ်အမွန်းတင်းတယ်လို့လည်းထင်မိပါတယ် ယောဂီတွေလည်းပဲအဲ့ဒီလိုထင်တဲ့ပုဂ္ဂိုလ်ပါခြင်းပါပါလိမ့်မယ်အဲ့တော့မာသီဆရာတော်ဘုရားကြီးကသူ့ဝိပဿနာရှုနည်းကိုမက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်လို့အဲ့ဒီလိုဆရာတော်ဘုရားကြီးကဝိသေသနာပြုပြီးတော့ရေးထားပါတယ်အဲ့ဒီတော့ကဝိပဿနာရှုနည်းသူဝိပဿနာရှုနည်းစာအုပ်ကိုလည်းဖတ်လဲမဖတ်မိပါဘူးခေါင်းစည်းလောက်ပဲဖတ်လိုက်ပါတယ်အဲ့ဒီလိုနဲ့ 18နှစ်အရွယ်လောက်ရောက်လာတဲ့အခါရောက်တော့တာမဏိကျော်စာမေးပွဲဆိုတာရှိပါတယ်မန္တလေးမြို့မှာအဲ့ဒီတာမဏိကျော်စာမေးပွဲအောင်ပြီးလို့ကျမ်းမာရေးလည်းမကောင်းလို့အမရပုရမြို့မဟာကန္တာယုံကျောင်းတိုင်းနဲ့နီးတဲ့ရိပ်သာတစ်ခုမှာကျမ်းမာရေးအတွက်အနာယူရင်းစာမေးပွဲစာလဲလေ့လာရင်းနဲ့အဲ့ဒီရိပ်သာမှာသွားပြီးအနာယူပါတယ်တရားတော်မမှတ်ပါဘူး အဲ့ဒီလိုတရားမမှတ်ပဲနေတဲ့အချိန်ယဟန်တစ်ပါးနဲ့တွေ့ရပါတယ်အဲ့ဒီယဟန်တစ်ပါးကသူကတရားအားထုတ်ဖူးပါတယ်အဲ့ဒီယဟန်ကကိုရင်တဲ့အဲ့ဒီယဟန်ကသူကစာပေအခြေခံတော့သိမရှိရှာပါဘူးကိုရင်တဲ့သွားရင်သွားတယ်လို့မှတ်ကြည့်စမ်းပါရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်ဝမ်းပိုက်ဖောင်းတက်လာတယ်ဆိုရင်ဖောင်းတယ်ပိန်ကျသွားတယ်ဆိုရင်ပိန်တယ် ကိုရင်အဲ့ဒီလိုမှတ်ကြည့်စမ်းပါတဲ့အဲ့ဒီလိုမှတ်ကြည့်လို့ရှင်ဝိပဿနာ ဖြစ်လာမယ်အဲ့ဒါဝိပဿနာရှုတာပဲတဲ့သူကအဲ့ဒီလိုပြောပြပါတယ်ပြောပြတဲ့အခါတော့အဲ့ဒီကိုရင်ကတာမဏိရောစာမှုဘွဲလဲအောင်ထားတဲ့အဲ့ဒီကိုရင်ကသူသိထားတဲ့ဝိပဿနာရဲ့အဓိပ္ပာယ်ကိုသူကရှင်းပြပါတယ်ဝိจุဆိုတယ်လို့ခေါ်တာပေါ့ဝိပဿနာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုသူကဖော်ပြတာပေါ့အဲ့ဒါဝိจุဆိုတယ်လို့ခေါ်တယ် ပါဠိတရာနီးမှာအဲ့ဒီဝိဇ္ဇိုကိုရင်ကဆိုပြတယ်အဲ့ဒီယဟန်ကတော့ဝိဇ္ဇိုလည်းမသိရှားပါဘူးဒါပေမဲ့တရားမှန်နေတော့သူသိပါတယ်သူသိတဲ့အတိုင်းပဲသူကပြောပြအဲ့ဒီကိုရင်ကတော့သူသိတဲ့ဝိပဿနာရဲ့အဓိပ္ပာယ်လေးသူရွတ်ပြတာပေါ့လေဝိဝိဒေနအနိစ္စာတိအာကာရေနပတ္တတိတိဝိပဿနာတဲ့ဥစဉ်ဝိပဿနာဆိုတာက ဝိဝိဒေနအထူးထူးအပြားပြားသောအနိစ္စတိအာကာရေနအနိစ္စအစရှိသောအချင်းရာအဖြစ်အနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာလို့ခေါ်တဲ့အချင်းအရာ၃မျိုးအဖြစ်ပတ္တတိတိရှုမြင်တတ်တဲ့အတွက်ဝိပဿနာဝိပဿနာလို့ခေါ်ပါတယ်အဲ့လိုစာလေးနဲ့ရွတ်ပြတာပေါ့လေဥစဉ်ဝိပဿနာရှုတယ်ဆိုတာက အနိစ္စလို့ရှုရမယ်ဒုက္ခလို့ရှုရမယ်အနတ္တလို့ရှုရမယ်လို့ ဆိုပါတယ်။ဖောင်းတယ်လို့ရှုရမယ်လည်းမဆိုပါဘူး။ပိန်တယ်လို့ရှုရမယ်လို့လည်းမဆိုပါဘူး။သွားတယ်၊ရက်တယ်၊ထိုင်တယ်၊လျောင်းတယ်ဒီလို ရှုရမယ်လို့လည်းမဆိုပါဘူး။ဝိပဿနာဆိုတာကအနိစ္စလို့ရှုရမယ်။ဒုက္ခလို့ရှုရမယ်။အနတ္တလို့ရှုရမယ်လို့ဒီလိုကိုရင်ကရှင်းပြပါတယ်။ဦးစင်းခမရအသာလေးညင်ပြီးတော့နားထောင်နေရှာပါတယ်။ပြန်ပြီးမပြောပါဘူး။ အဲ့ဒီတော့ယောဂီတို့ကိုမေးကြပါတယ်ဦးစင်းကပြောတယ်သွားရင်သွားတယ်လို့မှတ်တာအဲ့ဒါဝိပဿနာတဲ့ရက်ရင်ရက်တယ်လို့မှတ်တာအဲ့ဒါဝိပဿနာတဲ့ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်မှတ်တယ်အဲ့ဒါဝိပဿနာတဲ့ဖောင်းတယ်ဆိုလို့ရှိရင်ဝမ်းပိုက်ဖောင်းတက်လာလို့ရှိရင်ဖောင်းတယ်လို့မှတ်တယ်အဲ့ဒါဝိပဿနာတဲ့ပိန်ရင်ပိန်တယ်လို့မှတ်တယ်အဲ့ဒါဝိပဿနာဝိပဿနာလို့သူကပြောတယ်ဝိပဿနာရှုတာပဲလို့ပြောတယ် ကိုရင်ကတော့မဟုတ်ဘူးအနိစ္စလို့ရှုရဒုက္ခလို့ရှုရအနတ္တလို့ရှုရကိုရင်ကစာအကိုကနဲ့ပြောနိုင်တယ်ဦးစင်းကစာအကိုကနဲ့မပြောနိုင်ဘူးအဲဒီတော့ယောဂီတို့ကကိုရင်ဘက်ကလိုက်မလားဦးစင်းဘက်ကလိုက်မလားဝိပဿနာရှုတယ်ဆိုတာသွားတယ်လို့ရှုတာမှန်သလားအနိစ္စဒုက္ခအနတ္တလို့ရှုတာမှန်သလားသွားတယ်လို့ရှုတာမှန်တယ်နော်သူတို့ကဥစဉ်ဘက်ကလိုက်တယ်ကိုရင်ဘက်မလိုက်ရရင်ထိုင်ရင် ထိုင်ရင် ထိုင်တယ်လို့မှတ်တာမှန်သလားအနိစ္စဒုက္ခအနတ္တလို့ရှုတာမှန်သလားထိုင်တယ်လို့မှတ်တာကမှန်တယ်သူတို့ကအခုကိုရင်ပဲမပါဘူးနော်ကိုရင်ခင်ဗျာမျက်နှာငဲနေပြီတခါရက်ရင်ရက်တယ်လျောင်းရင်လျောင်းတယ်လို့မှတ်တာကဝိပဿနာဖြစ်ဝိပဿနာရှုတာလားအနိစ္စဒုက္ခအနတ္တလို့ရှုတာဝိပဿနာဖြစ်တာလားနှစ်ခုလုံးလည်းပြောတယ်ဘယ်အမှန်တာတော့ နှစ်ခုလုံးမှန်တယ်နော်နည်းနည်းလေးတော့ကိုရင်တော့အားရှိသွားဖောင်းတယ်လို့မှတ်တာကဝိပဿနာရှုတာလားအနိစ္စဒုက္ခဖောင်းတဲ့ခိုင်းမှာအနိစ္စအဲဒုက္ခအနတ္တလို့ရှုတာကဝိပဿနာလားဘယ်ဟာဝိပဿနာလဲကိုကဖောင်းတာမှတ်နေတာပဲကိုဖောင်းတာဘက်ကကိုကပြောမှာပေါ့ဟုတ်တယ်မဟုတ်လားပိန်တယ်လို့မှတ်တဲ့အခါမှာပိန်တယ်လို့မှတ်တာကဝိပဿနာလား ပိန်တဲ့အခိုက်မှာအနိစ္စဒုက္ခအနတ္တလို့အဲ့လိုမှတ်နေတာကဝိပဿနာလားယောဂီတွေပြောပါလေပိန်တယ်လို့မှတ်တာကဝိပဿနာဟုတ်ပြီယောဂီတွေကိုရင်ဘက်ပဲလိုက်လိုက်ဥစဉ်ဘက်ပဲလိုက်လိုက်လိုက်ရှင်တဲ့ဘက်လိုက်လို့ရပါတယ်ဒါပေမဲ့လို့ဖះနဲ့ရှင်လာရင်တော့ဖះဘက်ပဲလိုက်ရမယ်မဟာနံဆိုတာရှိတယ်မဟာနံဆိုတဲ့သာကူရင် ဒကာတယောက်ရှိခဲ့တယ်သူကဖယားနဲ့ဒကာတွေဒကာဒကမတွေယဟန်တွေယဟန်မတွေလောကကြီးတစ်ခုလုံးပေါ့လေဖယားကတစ်ဖက်တည်းဖြစ်နေပြီလောကကြီးတစ်ခုလုံးကတစ်ဖက်ဖယားကတစ်ဖက်အဲ့ဒီလိုဖြစ်နေရင်တော့ဘယ်တော့မှလောကကြီးပဲမလိုက်ဘူးတဲ့ဖယားပဲပဲလိုက်တယ်လိုက်မယ်တဲ့အရှင်မနန်ရဲ့စိတ်ထားခုလည်းပဲဖယားနဲ့ရှင်းလာရင်တော့ကိုရင်ပဲလည်းမလိုက်ရဘူးဥစဉ်ပဲလည်းမလိုက်ရဘူးအဲကိုရင်ပြောတာဖယားပြောတဲ့စကားနဲ့ညီနေရင်တော့ကိုရင်ပဲလိုက်ပေါ့ ဦးစင်းပြောတာကဘုရားစကားနဲ့ညီးနေရင်ဦးစင်းဘက်ကိုလိုက်ရမယ်ဦးတက်ရမှာကဘုရားပဲအဲ့တော့ဘုရားကဘယ်လိုဟောခဲ့သလဲဆိုတော့ယောဂီတွေနားထောင်ကြည့်ပေါ့ကိုယ့်ဘာကိုယ်စုံပြတ်ကိုရင်မှန်သလားဦးစင်းမှန်သလားကိသံတော်ဝါကိသမိတိပဇာနာတိထီတော်ဝါထီတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတရားနောဝါတရားနောမိတိပဇာနာတိ ဒါကဘုရားဟောခဲ့တဲ့စကားယောဂီတွေနားလည်လားဘာလို့နားမလဲတာလဲသူကပါဠိစကားနဲ့ဟောတာကိုခုမြန်မာစကားနဲ့ဘုရားကဟောရင်တော့လေမြန်မာလူမျိုးတွေနားလည်မှာပေါ့ကိစ္ဆံတော်ဝါသွားတဲ့အခါမှာဆိုလို့ရှိရင်လည်းပဲကိစ္ဆာမိတိသွားတဲ့ရေလို့ပဇာနာတိသိရမယ်ရှုရမယ်မှတ်ရမယ်ဘုရားကသွားရင်ဘယ်လိုမှတ်ရမလဲလဲအဲ့တော့ဘသူမှန်သွားပြီလေ ဦးစင်မှန်သွားပြီကိုရင်မှားသွားပြီစာမေးပွဲကျသွားပြီဝိပဿနာစာမေးပွဲတော့ကျသွားပြီသူသာမဏေကျော် စာမေးပွဲလေးတော့အောင်ထားတာပေါ့လေသာမဏေကျော်စာမေးပွဲဆိုတာလည်းအထင်တော့မသေးနဲ့အဲ့ဒီစာမေးပွဲလည်းကိုရင်ဘဝမှာပဲဖြေရတယ်စာရီအများကြီးပြဋ္ဌာန်းထားတယ်စာပေအတွက်အမတန်အခြေခံကောင်းတဲ့စာမေးပွဲပါပဲအဲ့ဒီစာမေးပွဲတော့အောင်ထားတယ်ဝိပဿနာစာမေးပွဲအဲ့ဒီကိုရင်ကျသွားပြီအနိစ္စလို့မရှိရဘူးလေဖခင်ကဘယ်လိုရှိရမလဲတော့သွားရင် သွားတယ်လို့ပဲရှုရမယ်ထီတော်ဝါထီတော်မိဒီပဇာနာတိရက်တယ်ဆိုလို့ရှိရင်လည်းပဲရက်တယ်လို့ပဲမှတ်ရမယ်အနိစ္စလို့ရှုရမယ်ဒုက္ခလို့ရှုရမယ်အနတ္တလို့ရှုရမယ်ပါသလားဘယ်လိုပဲမှတ်ရမှာတော့ရက်နေတယ်ဆိုလို့ရှိရင်ရက်နေတဲ့ခန္ဓာကိုယ်ကြီးကိုစိတ်ဆိုင်ပြီးတော့ရက်တယ်ရက်တယ်ရက်တယ်နဲ့ဘုရားကဒီတိုင်းမှတ်ခိုင်းတာပဲနိသိဏောဝါနိသိဏောမိတိပဇာနာတိနိသိဏောဝါထိုင်နေတယ်ဆိုလို့ရှိရင်လည်းပဲ နိသိဏောမိတိထိုင်နေတယ်ရဲ့လို့ပဇာနာတိရှုရမယ်သိရမယ်တဲ့ထိုင်နေဆိုလို့ရှိရင်လည်းပဲထိုင်နေထိုင်နေပဲမှတ်ရအနိစ္စလို့လည်းမရှိရဘူးဒုက္ခလို့လည်းမရှိရဘူးအနတ္တလို့လည်းမရှိရတရားနောဝါတရားနောမိတိပဇာနာတိလဲလျောင်းပြီးတော့အိတ်နေတဲ့အခါမှာဆိုလို့ရှိရင်လည်းပဲလဲလျောင်းပြီးတော့အိတ်နေတယ်ရဲ့လို့ရှုရမယ်သိရမယ်သွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ဒီတိုင်းပဲဖခင်ကရှုခိုင်းပါတယ် ယောဂီတွေအမြဲတမ်းမှတ်နေတဲ့ဖောင်းနာပိန်နာရောက်တော့ဘယ်လိုထဲမှာပါတယ်လဲဆိုတော့မြတ်စွာဘုရားဟောထားတဲ့စကားတွေထဲမှာကြည်ကြည်မြတ်စွာဘုရားကဆက်ပြီးဟောတော်မူတယ်ခုနသွားတဲ့အခါသွားတယ်လို့မှတ်ရက်တဲ့အခါရက်တယ်လို့မှတ်ထိုင်တဲ့အခါထိုင်တယ်လို့မှတ်လျောင်းတဲ့အခါမှာလျောင်းတယ်လို့မှတ်လို့အဲ့ဒီလိုဝိပဿနာရှုနည်းညွန်ပြပြီးတော့သင်ပြပြီးတော့ဆက်ပြီးတော့မြတ်စွာဘုရားမိန့်တော်မူတာက ယထာဝါယထာဝါပနတ္တကာယောပဏိဟိတောဟောတိတထာတထာနံပဇာနာတိတဲ့ဝါမနနောက်တစ်မျိုးထပ်ပြီးတော့ပြောရအောင်မယ်ဆိုရင်ယထာယထာအကျဉ်းချင်းချင်းရာအပြင်ကာယောခန္ဓာကိုယ်ဒီပဏိဟိတော ဟောတိတိရှိလျက်နေပေ၏တထာတထာထိုခန္ဓာကိုယ်တိရှိနေတဲ့အချင်းရာအပြင်နံထိုခန္ဓာကိုယ်ကိုပဇာနာတိသိတယ်ရှုတယ်ခန္ဓာကိုယ်မှာ လက်လှုပ်တယ်ဆိုလို့ရှိရင်လည်းလှုပ်တယ်လက်ကိုးတယ်ဆိုလို့ရှိရင်လည်းကိုးတယ်ခြေကိုးတယ်ဆိုရင်လည်းကိုးတယ်မျက်တောင်ခတ်တယ်ဆိုရင်လည်းခတ်တယ်ခန္ဓာကိုယ်ခေါင်းမောလိုက်တယ်ဆိုရင်လည်းမောတယ်ခေါင်းငုံလိုက်တယ်ဆိုရင်လည်းငုံတယ်ဘေးရိမ့်တယ်ဆိုရင်လည်းရိမ့်တယ်ရှေ့ကြတယ်ဆိုရင်လည်းကြတယ်နောက်ကြတယ်ဆိုရင်လည်းကြတယ်စသဖြင့်ခန္ဓာကိုယ်လှုပ်ရှားမှုမှန်သမျှအကုန်မှတ်ရမယ်သိရမယ်တဲ့ဝမ်းပိုက်လေးရှူသွင်းလိုက်တဲ့အခါတော့ဝမ်းပိုက်လှုပ်ရှားတယ်ဒါလည်းခန္ဓာကိုယ်ရဲ့လှုပ်ရှားမှုပဲ ရှူသွင်းထားတဲ့လေပြန်ပြီးတော့ရှိုက်ထုတ်လိုက်တဲ့အခါတော့ဝမ်းပိုက်ကပိန်ကျသွားတယ်ဒါလည်းခန္ဓာကိုယ်ရဲ့လှုပ်ရှားမှုပဲအဲ့ဒီယထာဝါယထာဝါပဏတ္တကာယောပဏိဟိတောဟောတိတထာတထာနံပဇာနာတိတဲ့အဲ့ဒီပါဠိတော်ထဲမှာအကျုံးဝင်ပါတယ်ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးညွှန်ကြားထားတဲ့ဖောင်းနေပိန်နေခန္ဓာကိုယ်လှုပ်ရှားမှုခန္ဓာကိုယ်လှုပ်ရှားမှုမှန်သမျှကိုဘုရားကလိုက်ပြီးသိပါတဲ့ ဖောင်းတယ်ဆိုလို့ရှိရင်လည်းဖောင်းတယ်လို့လိုက်သည်ပိန်တယ်ဆိုလို့ရှိရင်လည်းပိန်တယ်လို့လိုက်သည်လက်ကွေးတယ်ဆိုလို့ရှိရင်ကွေးတယ်လို့လိုက်သည်ဆန်တယ်ဆိုရင်ဆန်တယ်လို့သည်ရိမ့်တယ်ဆိုရင်ရိမ့်တယ်လို့သည်စသဖြင့်မျက်တောင်ဖွင့်တယ်ဆိုရင်ဖွင့်တယ်လို့သည်မျက်တောင်ပိတ်တယ်ဆိုရင်ပိတ်တယ်လို့သည်အဲ့ဒီလိုအဝဝတ်တယ်ဆိုရင်လည်းဝတ်တယ်စားတယ်ဆိုရင်လည်းစားတယ်ရေချိုးတယ်ဆိုရင်လည်းချိုးတယ်စသဖြင့်ဒီခန္ဓာကိုယ်လှုပ်ရှားမှုမှန်သမျှကိုသူ့လှုပ်ရှားတဲ့အနေအထားအတိုင်းလိုက်ပြီးတော့သိပါရှုပါမှတ်ပါတဲ့မြတ်စွာဘုရားကအဲ့ဒီလိုမိန့်တော်မူခဲ့တယ်ဒီတော့ ဖောင်းတယ်ပိန်တယ်လို့ရှုမှတ်တာဟာအဲ့ဒါဝိပဿနာပဲအနိစ္စလို့မဖောင်းတဲ့အခိုင်မှာအနိစ္စလို့မှတ်စရာမလိုဘူးဒုက္ခလို့လည်းမှတ်စရာမလိုဘူးအနတ္တလို့လည်းမှတ်စရာမလိုဘူးအနိစ္စဒုက္ခအနတ္တလို့ဘုရားကမှတ်စေခြင်းရင်သွားတဲ့အခါမှာဆိုလို့ချင်းလည်းပဲတချို့ကအဲ့ဒီသွားတယ်လို့မှတ်တာကိုသူတို့ကပညာတိပါတယ်ပရမတ်မပါဘူးဆိုပြီးတော့အာမရကြဘူးမကျေနပ်ကြဘူး အာမယမကျေနပ်လေဘုရားကဒီတိုင်းပဲဟောထားကြတာပဲဘုရားကကိစ္ဆံတော်ဝနာမရူပံတိပဇာနာတိကိစ္ဆံတော်ဝသွားတယ်ဆိုလို့ရှိရင်လည်းပဲနာမရူပံပိတိနာနဲ့ရုပ်ပဲရဲ့လို့ပဇာနာတိသိဤရှုဤမှတ်ဤလို့အဲ့ဒီလိုမဟောခဲ့ဘူးသွားတဲ့အခါမှာလည်းပဲနာနဲ့ရုပ်နာနဲ့ရုပ်ရုပ်ရုပ်ရုပ်နာနာနာနာဒါလို့လည်းဘုရားမဟောခဲ့ဘူးသွားတယ်လို့ပဲသိတယ်သွားတယ်လို့ပဲမှတ်တယ်တချို့ကအဲ့လိုသွားတယ်လို့မှတ်တာပညာဖဲပရမတ်မပါဘူးဆိုပြီးတော့ သူတို့ကအထင်သေးခြင်းရတယ်အထင်သေးရင်ဘုရားအထင်သေးတာပဲဘုရားကဒီတိုင်းပဲပြောခဲ့တာဘုရားကဒီတိုင်းပဲဟောခဲ့တာညွှန်ကြားခဲ့တာအဲသွားရင်သွားတယ်လို့ပဲမှသွားတဲ့အခါမှာရုပ်လို့လည်းမှတ်စရာမလိုနာမ်လို့လည်းမှတ်စရာမလိုအဲအကြောင်းဒီအကျိုးဒီဝါယောဓာတ်ဒီတေဇောဓာတ်ဒီပထဝီဓာတ်ဒီအာဘောဓာတ်ဒီဒီလိုဓာတ်နေလည်းမှတ်စရာဘုရားကမပြောခဲ့ဘူးအနိစ္စလို့မှားရမယ်လို့လည်းမပြောခဲ့ဘူးဒုက္ခလို့မှားရမယ်လို့လည်းမပြောခဲ့ဘူး အဖြစ်ပြဖြစ်ပြနဲ့တချို့ကလည်းရှုကြသေးတယ်ဖြစ်ပြဖြစ်ပြနဲ့လည်းရှုဖို့မြတ်စွာဘုရားမပြောခဲ့ဘူးမြတ်စွာဘုရားပြောတော့သွားရင်သွားတယ်လို့ပဲမှတ်တယ်လွယ်လွယ်လေးပဲဘုရားကလွယ်လွယ်လေးလူတိုင်းလူတိုင်းအားထုတ်လို့ရအောင်ဆိုပြီးဘုရားကဟောခဲ့တာဓာတ်တွေပရမတ်တွေယုံနာတွေအနိစ္စတွေဒုက္ခတွေအနတ္တတွေဆိုတာမလိမ့်လာတဲ့လူဘယ်သိမှာတော့ဘုရားကလူတိုင်းကလေးလေးကစားပြီးတော့အကုန်လုံးမှတ်တအောင်ဆိုပြီးတော့သွားရင်သွားတယ်မှတ်ရရင်ရက်တယ်မှတ်ထိုင်ရင်ထိုင်တယ်မှတ်လျောင်းရင်လျောင်းတယ်မှတ် ဖောင်းရင်ဖောင်းတယ်လို့မှပင်ရင်ပင်တယ်လို့မှလွယ်လွယ်လေးပဲဘုရားဟောခဲ့အဲ့တော့ကိုရင်ပြောတာကဘုရားစကားနဲ့သူကဘုရားစကားနဲ့မညီဘူးဆိုတာယောဂီတွေသဘောပေါက်သွားပြီအဲ့ဒီခုနစာသိမ့်မတတ်သေးပေမဲ့အဲတရားအထုတ်လို့ပြီးတဲ့ဦးဇင်းပြောတဲ့စကားတွေကမှန်းနေပြီဘုရားပြောတဲ့စကားနဲ့အညီဖြစ်နေအဲ့ဒီလိုနဲ့ဒီဘုန်းကြီး16နှစ်အရွယ်လောက် ရောက်ပြီးတော့အဲဒီ16နှစ်အရွယ်လောက်မှာမာသီဆရာတော်ဘုရားကြီးရဲ့တရားစာအုပ်တွေလေးစပြီးတော့ဖတ်ဖြစ်လာတယ်။တရားတွေလည်းမှတ်ဖြစ်လာတယ်။အဲစာရီဖတ်ရင်တရားတွေကိုပါသည်မှတ်ရင်ဆရာသမားတွေလည်းမှတ်တင်သလောက်မှတ်ပါတယ်။မှတ်ရင်မှတ်တယ်ဆရာတော်ဘုရားရဲ့စာအုပ်တွေဖတ်ကြည့်သဘောကျတယ်။သိကြိုက်တဲ့စာပေလေးတွေဆိုရင်အလွတ်တောင်ရတယ်အခုထိလည်းရတယ်။မာသီဆရာတော်ဘုရားကြီးရေးထားတဲ့ တရားဟောထားတဲ့တရားစာအုပ်ဒီထဲမှာကိုယ်တိုင်အားထုတ်ကြည့်တဲ့အခါတော့သူ့ဖောင်းတယ်လို့မှတ်တာပိန်တယ်လို့မှတ်တာဘယ်လန်းနဲ့ညာလန်းနဲ့ကြွားတယ်လန်းနဲ့ချတယ်ဒါတွေဟာတကယ်ကျင့်တတ်เสียကောင်းတာကိုကိုယ်တိုင်အားထုတ်ကြည့်တော့ကိုယ်ကိုယ်တိုင်ကျင့်တတ်တာပါပဲအားမထုတ်ကြည့်သေးတဲ့ပုဂ္ဂိုလ်ကတော့ဘယ်သူမှမကျင့်တတ်ပါဘူးမယုံလည်းမယုံပါဘူးအခြားသူတွေမပြောပါနဲ့သူကိုယ်တိုင်ပြတဲ့မဟာတတိဒီတတိပ္ပံတရားကိုပြနေတယ်မဟာသီဆရာတော်ဘုရားကြီးကိုယ်တိုင်လည်းမယုံခဲ့ပါဘူးဒီတတိပ္ပံတရားကို တတိပ္ပံတရားမဟာစီဆရာတော်ဘုရားကြီးကဘယ်သူဒီအားထုတ်ခဲ့တာလဲတထုံမြို့မင်းကွန်ဇေတဝန်ဆရာတော်ဘုရားကြီးထံမဟာစီဆရာတော်ဘုရားကြီးအားထုတ်ခဲ့အားထုတ်တော့ကသူကလည်းပဲဒီလိုပဲမယုံဒီဆရာတော်ဘုရားကြီးကနဲ့တွားရင်တွားတယ်လို့မှတ်ထိုင်ရင်ထိုင်တယ်လို့မှတ်ရရင်ရတယ်လို့မှတ်အိပ်ရင်အိပ်တယ်လို့မှတ်ကိုယ်ရင်ကိုယ်တယ်လို့မှတ်ဆန်းရင်ဆန်းတယ်လို့မှတ်ဒါရီပညာတည်ပဲ ဘယ်ပထဝီဓာတ်ဒီဇောဓာတ်ဝါယောဓာတ်အဘောဓာတ်ယုတ်နံအနိစ္စဒုက္ခအနတ္တဖြစ်ဖြစ်ဘာမှလည်းမပါပါလားဒုတိယဆန်းတော့ဆန်းတာပဲသူမယုံဘူးတရားအထုတ်တယ်တဲ့တလားလောက်ကြာတယ်တဲ့ဘာဝိပဿနာဉာဏ်မှမဖြစ်ဘူးတဲ့မယုံမဲနဲ့အထုတ်တာနောက်တော့သူကစဉ်းစားတယ်အင်းဒီဇေဒဝန်ဆရာတော်ဖျားကြီးဆိုတာစာတပုဂ္ဂိုလ်ကြီးလည်းဟုတ်တယ်သူကိုယ်ကိုယ်တိုင်ကျင့်ပြီးတော့သူကိုယ်တိုင်သိတဲ့တရားကိုပြောနေတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်တယ်ဒီတော့ငါစမ်းကြည့်မယ်ဆိုပြီးတော့သူက စမ်းပြီးတော့မှတ်ကြည့်တယ်ယုံယုံကြည်ကြည်လေးနဲ့မှတ်ကြည့်မှတ်ကြည့်တဲ့အခါတော့သဘောပေါက်သွားပြီဩဒီသွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ကိုယ်တယ်ဆန့်တယ်စသဖြင့်ဒါမှတ်နေတာဟာသူကစောစောပိုင်းကထင်တယ်ဒါအစာပိုင်းလေးမှတ်ရတာလို့သူကထင်တယ်တဲ့မာသီဆရာတော်ကြီးကနောက်ပိုင်းရောက်တော့သူကိုယ်တိုင်မှတ်ကြည့်တဲ့အခါတော့ဩအစာပိုင်းလည်းဒီတိုင်းမှတ်ရမှာပဲအလယ်ပိုင်းရောက်တော့လည်းပဲဒီတိုင်းမှတ်ရမှာပဲ အဆုံးရောက်သွားသည့်အထိဒီတိုင်းပဲမှတ်ရမှာပဲဒီမှန်နည်းကအစာလည်းဟုတ်တယ်အလယ်လည်းဟုတ်တယ်အဆုံးလည်းဟုတ်ဟုတ်တယ်ဆိုပြီးတော့ဆရာတော်ဘုရားကြီးကအဲ့ဒီရောက်မှာသဘောပေါက်ပြီးတော့ယုံကြည်သွားတယ်အခုယောဂီအားထုတ်နေတဲ့တတိပဋ္ဌာန်ကြီးကိုပြသပေးခဲ့တဲ့ဥဆောင်ပေးခဲ့တဲ့မဟာသီဆရာတော်ဘုရားကြီးကိုယ်တိုင်အဲ့ဒီဝိပဿနာရှင်ဤတတိပဋ္ဌာန်ရှင်ဤကိုမယုံကြည်ခဲ့ဘူးတဲ့သူကိုယ်တိုင်မတွေ့တော့လည်းမယုံကြည်ဘူးပေါ့ဒါကတော့ဆန်းတာမဟုတ်ပါဘူးကိုကိုယ်တိုင်မတွေ့သေးလို့ရင်မယုံကြည်တာဓမ္မတာပါပဲ ကိုယ်တိုင်အားထုတ်ကြည့်လို့ရှိရင်တော့ဒါယုံကြည်လာတာပါပဲတန်ဒိဋ္ဌိကောတဲ့ဘုရားတရားကိုယ်တိုင်အားထုတ်ကြည့်လို့ရှိရင်ကိုယ်တိုင်တွေ့နိုင်တဲ့တရားပဲဘုရားတရားဘယ်သူမဆိုအားထုတ်ကြည့်အားထုတ်ကြည့်လို့ရှိရင်တွေ့နိုင်တဲ့တရားလူငယ်ပဲအားထုတ်အားထုတ်လူကြီးပဲအားထုတ်အားထုတ်လူလတ်ပဲအားထုတ်အားထုတ်အမျိုးသားပဲအားထုတ်အားထုတ်အမျိုးသမီးပဲအားထုတ်အားထုတ်မြန်မာလူမျိုးပဲအားထုတ်အားထုတ်ဟိုနိုင်ငံခြားလူတွေပဲအားထုတ်အားထုတ်အမျိုးသမီးအမျိုးသားအစုံပေါ့ဘယ်လူမျိုးလည်းမခွဲကြဘူးဘာသာလည်းမခွဲကြဘူး အစင်တန်းလည်းမခွဲကြဘူးဘုရားတရားဘယ်သူမှဆိုလမ်းအားထုတ်ကြည့်ပါတဲ့အားထုတ်ကြည့်လို့မို့ကိုကိုယ်တိုင်တွေ့နိုင်တဲ့တရားပဲတဲ့စားဆိုတာရှားပေါ်တင်ကြည့်ငံမှန်းသိနိုင်တရားဆိုတာရှားပေါ်တင်ကြည့်လို့ရှင်ချိုမှန်းသိနိုင်တယ်မိကန်ကြည့်လို့ရှင်ပူမှန်းလူတကာသိနိုင်တယ်ရေခဲကန်ကြည့်လို့ရှင်အေးမှန်းလူတကာသိနိုင်ဘုရားတရားကလည်းဒီတိုင်းမှာပဲလူတကာအားထုတ်ကြည့်အားထုတ်ကြည့်လို့ရှင်ခြေနဲ့သွားမယ်ယုံကြည်သွားမယ်မာသီဆရာတော်ဘုရားကြီးလည်းမယုံကြည်ခဲ့ဘူးအားထုတ်ကြည့်တယ်ယုံကြည်သွားတယ်ခြေနဲ့သွားတယ် အဲအခုမာစီဆရာတော်ဘုရားကြီးရေးထားတဲ့စာအုပ်တွေဖတ်ကြည့်တဲ့အခါတော့ထူးထူးခြားခြားမှတ်သားခဲ့တဲ့ကြည်လဲကြည်နက်ခဲ့တဲ့စာပိုင်လေးတွေရှိတယ်ခုနကမာစီဆရာတော်ဘုရားရဲ့ဝိပဿနာရှင်ဤစာအုပ်စတွေ့စဉ်ကမကြည်နက်ခဲ့တဲ့အချက်လက်လေးတွေဆရာတော်ဘုရားကြီးကပြောထားတာလေးတွေရှိတယ်မဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော့တဲ့ဘလောက်မြန်တာတော့သူဝိပဿနာရှင်ဤကတနေ့အာရုံနဲ့ရမှာလားမဖို့နိဗ္ဗာန် အဲ့ဒါလို့စသဖြင့်တွေးခဲ့တဲ့အတွေးမေးခဲ့တဲ့အမေးလေးတွေကိုဆရာတော်ဘုရားကြီးကသူ့ရဲ့စာရီထဲမှာသူ့ရဲ့ဟောရားတွေထဲမှာဖြည့်ရှင်းထားတာလေးဒီတွေးရတွေးရတဲ့အခါတော့ကျေနပ်တယ်အဲ့ဒီစာသားလေးတွေကိုအားရသဘောကျမာတိဆရာတော်ဘုရားကြီးကဘယ်လိုပြောထားတုံဆိုတော့အားရစရာကောင်းတဲ့စကားတွေကဘုန်းကြီးတို့သာသနာ့ရိပ်သာမှာလာပြီးတော့ ခုနှစ်ရက်လောက်တရားစူးစူးဆိုင်ဆိုင်လေးလေးစားစားရိုးရိုးသေးသေးနဲ့ကြိုးစားအားထုတ်လိုက်လို့ရှိရင်တဲ့ရုပ်နဲ့နာမ်တွေကိုကွဲပြီးသိမြင်သွားပါတယ်တဲ့ရုပ်နဲ့နာမ်တွေကွဲသိမြင်သွားတဲ့ယောဂီတွေထောင်ပေါင်းတောင်းပေါင်းများစွာရှိပါတယ်ရုပ်နာမ်ကွဲပြီးမြင်ရတဲ့ယောဂီတွေမဟာသီဆရာတော်ဘုရားကြီးရဲ့နီးနဲ့အားထုတ်လို့မြင်ရတဲ့ပုံကိုယ်တွေဘယ်လောက်ရှိတယ်လို့မဟာသီဆရာတော်ကြီးပြောတာကထောင်ပေါင်းများစွာ တောင်းပေါင်းများစွာတယ်အာရစရာပါပဲအကြောင်းအကျိုးအဖြစ်အပျက်တွေကိုမြင်ပြီးတော့အနိစ္စဒုက္ခအနတ္တသိမြင်သွားကြတဲ့ဝိပဿနာဉာဏ်အနိစ္စဒုက္ခအနတ္တလို့သိမြင်တဲ့ဝိပဿနာဉာဏ်ကိုပိုင်ဆိုင်သွားကြတဲ့ယောဂီတွေလွယ်ပဲထောင်ပေါင်းတောင်းပေါင်းများစွာရှိပါတယ်တဲ့ဆရာတော်ဘုရားကြီးကကြွားပြီးပြောတာတော့မဟုတ်ပါဘူးသူရှိတဲ့အတိုင်းပြောတာပါပဲ ဆက်ပြီးတော့ပြောပါတယ်မာစီဆရာတော်ဘုရားကြီးကဝိပဿနာဉာဏ်အစဉ်စဉ်ပြည့်စုံရင့်ကျက်ပြီးတော့အရိယာမဲ့ဉာဏ်ဖူဉာဏ်ရတယ်လို့ယုံကြည်စိတ်ချရတဲ့ပုဂ္ဂိုလ်တွေကတဲ့ဘလောက်ရှိတယ်လို့ပြောမယ်ထင်လဲယောဂီတွေယောဂီတွေဘလောက်ထင်လဲထောင်ပေါင်းတောင်းပေါင်းများစွာလို့ပြောမယ်ထင်လားမထင်ဘူးဘလောက်တော့ထင်တော့ တထောင်လောက်တော့ရှိမှာနော်อืมမာသီဆရာတော်ဘုရားကြီးကထောင်ပေါင်းများစွာရှိတယ်တဲ့ဘယ်လောက်ရှိတယ်တော့အဲ့ဒီအတိုင်းဆိုရင်အားရစရာကြီးပဲနော်ဆရာတော်ဘုရားကြီးပြောတာပဲထောင်ပေါင်းများစွာရှိတယ်တဲ့အားရကြည်နပ်စရာပဲအဲ့တော့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့စကားလေးကိုကြည့်ကြအောင်စို့သူက ခုနစကားလေးကဘယ်တရားတော်ထဲမှာဆရာတော်ဘုရားကြီးမိန့်ထားတော့ဆိုတော့တက်ကပညာတုတ်တရားတော်ထဲမှာခုနထောင်ပေါင်းတောင်းပေါင်းများစွာဆိုတဲ့ထောင်ပေါင်းများစွာဆိုတဲ့အရေးအတွက်တွေကိုဆရာတော်ဘုရားကြီးမိန့်ကြားထားတာကတက်ကပညာတုတ်တရားတော်ဆိုတာဆရာတော်ဘုရားကြီးဟောထားတဲ့တရားရှိပါတယ်အဲ့ဒီထဲမှာဆရာတော်ဘုရားကြီးမိန့်ကြားထားပါတယ်ဘလောက်ဒီအောင်မြန်တယ်လဲဆိုတဲ့အမေးရဲ့အဖြေကိုတော့ဆရာတော်ဘုရားကြီးကတန်လေခတုတ်တရားတော်ကနှစ်အုပ်ရှိပါတယ်ပထမတွဲနဲ့ဒုတိယတွဲ အဲဒုတိယတွဲထဲမှာဆရာတော်ဘုရားကြီးမိတ်ထားပါတယ်ခေါင်းစည်းလေးကအများစံချိန်တလကံတဲ့ဆရာတော်ဘုရားကြီးကဘယ်လောက်ကြာလဲပြောထားတော့တလတဲ့ယောဂီတွေထင်တယ်လို့တနှစ်တွေတဘဝတွေဘဝပေါင်းများစွာတွေဟုတ်ရဲ့လားမဟုတ်ဘူးဆရာတော်ဘုရားကြီးပြောတဲ့စကားလဲဆက်နားထောင်ကြည့်အောင်ဘုန်းကြီးတို့သာသနာရိပ်သာမှာလာပြီးတော့အထုတ်ကြတဲ့ယောဂီတွေက9ရက်လောက်နဲ့ဝိပဿနာဉာဏ်ပြည့်စုံသွားကြတဲ့ယောဂီတွေကတော့အလွန်နေပါတယ်တဲ့ ခုနှစ်ရက်ထဲနဲ့ခုနဝိပဿနာဉာဏ်ပြည့်စုံတယ်ဆိုတာမဲ့ဉာဏ်ဘုံဉာဏ်ရတယ်လို့ဆိုလိုတာပေါ့အများစုကတော့တဲ့ရက်20ကျော်တလအတော်အတွင်းမှာတင်းတင်းရင်ရင်ကြိုးကြိုးစားစားအားထုတ်လို့ရှိရင်တော့ပြည့်စုံသွားရပါတယ်တဲ့တချို့လည်းပဲတလကျော်2လလောက်အားထုတ်မှပြည့်စုံရတာပြည့်စုံရတာတွေလည်းရှိပါတယ်တချို့လည်းပဲ2လ3လလောက်အားထုတ်မှပြည့်စုံတာတွေလည်းရှိပါတယ်တဲ့ပြည့်စုံတယ်ဆိုတာခုနဝိပဿနာဉာဏ်တွေပြည့်စုံပြီးတော့ မဉ္ဉံဖူဉ္ဉံအဲသူရေးထားတဲ့စာအုပ်မှာဗောလေဝိပဿနာမေဖို့နိဗ္ဗာန်တို့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့စကားလေးကိုပြန်ပြီးတော့သူကဒီဒီစကားလေးနဲ့သုံးသပ်လို့ရတာပေါ့အဲ့တော့ယောဂီတို့ကတော့ယုံညင်မယုံမှာပေါ့လေခုတရားနာနေတဲ့ပရိသတ်ကြီးကလည်းယုံညင်မယုံမှာပဲမာစီဆရာတော်ဘုရားကြီးကတော့ပြောတယ်ယောဂီတွေကလည်းယုံညင်မယုံမှာပဲပြောလို့တော့နားထောင်ရတာပေါ့လေယောဂီတွေယုံလားနည်းနည်းပဲပြောတာပဲမယုံတဲ့သူများတယ်နဲ့တူတယ် တချို့လဲမယုံတဝက်ယုံတဝက်နေမှာပေါ့တချို့လဲလုံးဝမယုံဘူးတချို့လဲ85ရာခိုင်နှုန်းလောက်ယုံမယ်တချို့လဲအစိတ်လောက်ယုံမယ်မျိုးစုံနေမှာပေါ့လေယောဂီတွေလည်းအဲ့ဒီတိုင်းပဲရှိပါလိမ့်မယ်ယာနှုံးကြီးယုံတဲ့ပုဂ္ဂိုလ်လည်းပါပါလိမ့်မယ်မာသီဆရာတော်ဘုရားကြီးကစောစောကသူ့မချင်းသူ့ချင်းတယ်လို့ဆိုတဲ့အတွေးလေးကဒီညမှာသရတရားတွေဖြစ်လာတာဆိုတော့အဲ့ဒီအတွေးတွေမတွေးတော့ဘူးယုံကြည်သွားတယ်ဆရာတော်ဘုရားကြီးပြောတဲ့စကားတွေလည်းအားရသွားတယ်ကျေနပ်သွားတယ် မာသီဆရာတော်ဘုရားကြီးကသူကအမတန်စာတတ်တဲ့ပုဂ္ဂိုလ်ကြီးပဲမြန်မာနိုင်ငံမှာစာတတ်ပြီအတိတ်ပဲမရှိတဲ့စကားတွေပြောတာလည်းမဟုတ်ဘူးမာသီဆရာတော်ဘုရားကြီးတကယ်စာတတ်ပုဂ္ဂိုလ်ကြီးပဲစာတကယ်တတ်တာမြန်မာနိုင်ငံမှာစာတတ်ပြီဆိုတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲတိပိဋကတွေလည်းရှိနေတာပေါ့လေဒါအများ သူ့အမြင်ကတော့တကယ်စာတတ်တဲ့ပုဂ္ဂိုလ်ကြီးတွေပဲလို့ဒီလိုမြင်ရတာယူဆရတာပေါ့အဲ့ဒီတိပိဋကဆရာတော်ကြီးတွေတဲ့လည်းပဲအခုရှိနေတဲ့တိပိဋကတွေရောဟိုးရှိခဲ့တဲ့တိပိဋကတွေရောအားလုံးတဲ့ပို့ပြီးတော့မာသီဆရာတော်ဘုရားကြီးကစာပို့တတ်ပါတယ်ဒီပြင်ဒီပြင်စာတတ်ပါပြီဆိုတဲ့ပိဋကပညာကျွမ်းကျင်ပါပြီဆိုတဲ့မဟာမြန်မာနိုင်ငံကဆရာတော်ဘုရားကြီးတွေတဲ့အဲတာလဲတာမယ်တန်းတူရင်လည်းဖြစ်ချင်းဖြစ်မယ် ရော့တော့မရော့ဘူးမာစီဆရာတော်ဘုရားကြီးကတကယ်စာတတ်ပါပြီဆိုတဲ့မြန်မာနိုင်ငံကဒိတ်ဒိတ်ကျဲဆရာတော်ကြီးတွေလေးစားရတဲ့တကယ်ပညာရှင်ကြီးပါပဲမာစီဆရာတော်ဘုရားကြီးကတကယ်စာတတ်ပုဂ္ဂိုလ်ကြီးအဲ့ဒီဆရာတော်ဘုရားကြီးကသူကစကားပြောပြီးဆိုရင်တရားဟောပြီးဆိုရင်စာရေးပြီးဆိုရင်သူကဖယားဟောထားတဲ့ပါဠိတော်အဋ္ဌကရာတီကာနဲ့မညီညွတ်တဲ့စကားမျိုးမပြောဘူးမဟောဘူးမရေးဘူး သူစာတွေတိတ်တတ်တယ်စာတွေလည်းတိတ်နှံ့ဆက်တိတ်ကျွမ်းကျင်တယ်တိတ်အတွေးခေါ်ယူဆတွေကောင်းတယ်အမတန်ဆူးရှတယ်အမတန်ထက်မြက်အဲ့ဒီဆရာတော်ဘုရားကြီးကသူကအကိုးကားတွေနဲ့ပြောတယ်အများစံချိန်တလကန်ဆိုတာဒါယောဂီတွေကိုတမင်သက်သက်အားရှိအောင်ပြောနေတာလည်းမဟုတ်ဘူးသူကအကိုးကားတွေရှိတယ်မြတ်စွာဘုရားကတတိပဌာနာတုတ်ဏီကုံပိုင်းမှာ အကြာဆုံး9နှစ်အမြန်ဆုံး9ရက်အားထုတ်ရင်အနာဂံယဟန္တာ ဖြစ်နိုင်ပါတယ်ဘယ်လိုပုဂ္ဂိုလ်မျိုးဖြစ်နိုင်တာလဲဆိုတော့ဉာဏ်အလေအလတ်စားရှိတဲ့နေရပုဂ္ဂိုလ်တွေတဲ့အဲ့ဒီပုဂ္ဂိုလ်တွေကအကြာဆုံး9နှစ်အမြန်ဆုံး9ရက်တဲ့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့တိဋ္ဌပညာပုဂ္ဂိုလ်လို့ခေါ်တာပေါ့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေနေရပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့9ရက်ထက်လည်းပိုပြီးတော့မြန်ပါတယ်တဲ့ မြတ်စွာဘုရားကတဏှာမှာမိန်တော်မူထားတာကတော့မနဲ့ခင်းမှာနန်းနဲ့ခင်းမှာမြတ်စွာဘုရားပေးတဲ့အဆုံးအမကိုခံယူမြတ်စွာဘုရားပေးတဲ့တရားအထုံးဤကိုမှတ်သားအဲ့ဒီမြတ်စွာဘုရားပေးတဲ့တရားအထုံးဤနဲ့တရားရှုမှတ်လိုက်လို့ရှိရင်တဲ့ညနေခင်းမှာမေဖို့နိဗ္ဗာန်တရားတို့ကိုရနိုင်ပါတယ်တဲ့ညနေခင်းမှာဘုရားပေးတဲ့တရားအထုံးဤကိုခံယူပြီးတော့အထုံးလိုက်လို့ရှိရင်နောက်နေ့မနဲ့ခင်းမှာမေဖို့နိဗ္ဗာန်တရားတို့ကိုရနိုင်ပါတယ်တဲ့အဲ့ဒါကတော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေအတွက် ပြောခဲ့တဲ့စကားတွေရှိပါတယ်အဲ့ဒီစကားတွေကိုထောက်ထားပြီးတော့မဟာသီဆရာတော်ဘုရားကြီးကဒီတတိပဒံတရားကိုနေမအားညာမအားအမှတ်ဒီရှုမှတ်နေကြတဲ့ဒီတလကြောကြောမှတ်တဲ့ပုဂ္ဂိုလ်တွေဘာလို့ဒီဝိပဿနာဉာဏ်นี่မရနိုင်ရမှာလဲတဲ့ဆရာတော်ဘုရားကြီးကအဲ့ဒီလိုမိန့်တော်မူပါတယ်အဲ့ဒီလိုဘုရားဟောတော်မူခဲ့တဲ့စကားတော်တွေကိုထောက်ထားပြီးတော့မာစီဆရာတော်ဘုရားကြီးကသူကပြောလဲပြောတယ် နောက်ပြီးတော့သူဓမ္မလာပြီးတော့နီးခံပြီးတော့အထုတ်ကြတဲ့ပုံကိုယ်လေးလည်းတွေ့သွားတယ်လို့ဆရာတော်ဘုရားကြီးကယုံကြည်တယ်ဒါကြောင့်ဆရာတော်ဘုရားကြီးကပြောတယ်အဲဒီတော့အဲဆရာတော်ဘုရားကြီးပြောတဲ့စကားအမတန်မှအားရစရာကောင်းတယ်အဲဒီသူဝိပဿနာရှင်ကြီးကိုငါတို့အထုတ်ခွင့်လည်းရနေတယ်ငါတို့ကိုယ်တိုင်ဆရာတော်ဘုရားကြီးပြောတဲ့ဝိပဿနာအထုတ်လို့မို့မဲ့ဖို့နိဗ္ဗာန်ရနိုင်တယ်လို့ပြောတဲ့ဟာအဲ့ဒီမဲ့ဖို့နိဗ္ဗာန်မရသေးဘူးဆိုလို့ချင်းဒီဝိပဿနာရှင်ကြီးကိုဆက်ပြီးအထုတ်မယ်လို့စိတ်ထဲကအားခဲထားရမှာပေါ့လေ အဲ့ဒီမဟာသီဆရာတော်ဘုရားကြီးရေးထားတဲ့စာအုပ်တွေဖတ်မိမိနိုင်သမျှလေးတရားတွေမှတ်တော့ဆရာတော်ဘုရားကြီးရဲ့တရားစာအုပ်တွေကြည်နက်ဆရာတော်ဘုရားကြီးကိုလည်းကြီးညိုတရားတော်ဆရာသမားတွေနဲ့ကောင်းကောင်းအာမထုတ်ဖြစ်သေးပါဘူးအဲအသက်20အရွယ်လောက်ရောက်လာတဲ့အခါရောက်တော့ယဟန်မဖြစ်ခင်ကိုရင်ဘဝကပဲတတိပဌံတရားအာထုတ်ဖြစ်ပါတယ်ပထမမန္တလေးမြို့ကစိန်ပန်းရတနာဘုံသာသနာရိပ်သာဝင်ပြီးအာထုတ်ဖြစ်ပါတယ်ကိုရင်ဘဝယဟန်ဖြစ်ပြီးပြီးချင်း ရန်ကုန်မြို့မဟာစီသာသနာရေးတာကိုလာပြီးတော့တရားအထုတ်ဖြစ်ပါတရားအထုတ်ပြီးတော့အဲစာရီဘာရီပြန်သင်ပြီးတော့ကျေးဇူးတော်ရှင်ဗဏိတာရမှာဆရာတော်ဘုရားကြီးထံနိနာနေတရားတွေကိုခံယူပြီးတော့မဟာစီဆရာတော်ဘုရားကြီးရဲ့နိနာနေတရားတွေကိုလေ့လာရတဲ့အခါရောက်တော့ဆရာတော်ဘုရားကြီးသူပြောခဲ့တဲ့မေဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်တော်ဆိုတဲ့သူဝိပဿနာရှုနည်းဟာ ဘယ်လိုထူးခြားချက်တွေရှိနေသလဲဆိုတာကိုတော့အဲ့ဒီရောက်မှပို့ပြီးတော့သဘောပေါက်ရပါတယ်မဟာစီဆရာတော်ဘုရားကြီးကသူကယောဂီတွေအခုတရားမှတ်နေရပြီပဲဘယ်ချိန်ထားရမယ်ဘယ်ချိန်စဉ်ညာလျှောက်မှတ်ရမယ်ဘယ်ချိန်ထိုင်ပြီးမှတ်ရမယ်ဘယ်ချိန်မှအိပ်ရမယ်စသဖြင့်ဒါတွေကသူကသူကိုယ်ပိုင်အတွေးခေါ်နေသူကတီထွင်ပြီးလုပ်ခဲ့တာတော့မဟုတ်ပါဘူးဖျံပေးခဲ့တဲ့ဤအတိုင်းသူညွှန်ကြားတာပါပဲဖျားက ဘယ်လိုနည်းပေးခဲ့သလဲဆိုတော့နိုးနိုးကြာကြာကြင့်ကြံပွားများအားထုတ်ရမယ်ဆိုတဲ့စကားကိုဘုရားမိန်ကြားပြီးတော့နိုးနိုးကြာကြာကြင့်ကြံပွားများအားထုတ်ပုံကိုဘုရားကအကျေမိန်တော်မူခဲ့တဲ့စကားတွေရှိတယ်အဲ့ဒီစကားတွေဖတ်ရအဲ့ဒီစကားကဘယ်လိုလဲဆိုတော့ဣဒဘိက္ခဝေဘိက္ခုဒီဝတံစင်ကမေနာနိတိဇာယအာဝရဏယေဟိဓမ္မေဟိစိတ်တံပရိတောဒေတိတဲ့ အဲ့ဒီပါဠိရဲ့အဓိပ္ပာယ်ကယဟန်တို့တဲ့တတိပဒံတရားဝိပဿနာတရားရှုမှတ်ပွားများအားထုတ်တဲ့အမျိုးသားအမျိုးသမီးဆိုတာတဲ့နေ့ပိုင်းနဲ့တနေ့လုံးပဲတဲ့နေ့ပိုင်းတနေ့လုံးဆိုတာကမနေ့6နာရီကနေပြီးတော့ညနေ6နာရီအထိဘယ်နှနာရီကြာမလို့12နာရီကြာမယ်အဲ့ဒီ12နာရီကို3ပုံပုံလိုက်လို့ရှိရင်တပုံတပုံမှာဘယ်နှနာရီရှိမလဲ4နာရီရှိမယ်နေ့ပိုင်းမှာလဲ3ပုံတဲ့ အဲ့ဒီနေပိုင်း၃ပုံ၁၂နာရီမှာဈဉ္ဉံလျှောက်ပြီးတော့မှတ်လိုက်ထိုင်ပြီးတော့မှတ်လိုက်အဲ့ဒီလို အမှတ်တရားတွေနဲ့နိဝရဏတရားတွေဆိုတာရှိတယ်အစင်ကောင်းလေးတွေမြင်ရင်နဲ့အတန်ကောင်းလေးတွေကြားရင်နဲ့အနံကောင်းလေးတွေနမ်းရှူခြင်းနဲ့အရသာကောင်းလေးတွေစားခြင်းနဲ့အတွေ့အထိကောင်းလေးတွေတွေ့ထိခြင်းနဲ့အဲ့ဒီကာမဂုဏ်၅ပါးအာယုန်တရားတွေကိုလူလတ်တတ်မတဲ့သဘောအဲ့ဒီတရားကလည်းပဲယောဂီတွေတရားမတက်အောင်လှုပ်တတ်တယ်နိဝရဏလို့ခေါ်တဲ့ ဝိပဿနာဉာဏ်ဒီမဖြစ်အောင်လှုပ်တတ်တယ်မက်ဒီဖူရီမရအောင်လှုပ်တတ်တယ်အနှောင့်အယှက်ပေးတတ်တယ်ဒါကြောင့်និဝရဏတရားလို့သူတို့ကိုခေါ်တယ်နောက်និဝရဏတစ်မျိုးကတော့စိတ်ပြက်တယ်စိတ်ညစ်တယ်စိတ်ဆိုးတယ်စိတ်တက်ကြတယ်စိတ်အားငယ်တယ်အဲ့ဒါဗျာပါဒခေါ်တယ်အဲ့ဒါကလည်းပဲသူကတရားမတက်အောင်လှုပ်တတ်တရားကိုအနှောက်အယှက်ပေးတတ်ဝိပဿနာဉာဏ်นี่မဖြစ်အောင်လှုပ်တတ်တယ်မဲ့ဉာဏ်ဘုံဉာဏ်นี่မရအောင်လှုပ်တတ်ပြင်းကြီးတယ်ထိုင်းမိုင်းတယ်ငိုက်တယ် အဲအဲ့လိုဆိုလို့ချင်းအဲ့ဒါလည်းတရားမရအောင်လှုပ်တတ်စိတ်ထဲမှာပူပန်နေတယ်ပြန်လွင့်နေတယ်ဟိုရောက်ဒီရောက်ရောက်နေတယ်ဟိုတွေ့ဒီတွေ့တွေးနေတယ်အဲ့လိုဆိုလို့ချင်းလည်း तू ကဝိပဿနာဉာဏ်မဖြစ်အောင်လှုပ်တတ်ဟန္တာဟန္တာပြုအနောက်ရှက်ပေးတယ်မဉဏ်ပူဉဏ်နေမရအောင်လည်းလှုပ်တတ်အဲဒီမှာလာပြီးတော့တချို့လည်းပဲဖောင်းနာပိန်နာမမဟုတ်တဲ့ပုဂ္ဂိုလ်တွေပါမှာပါပဲအခြားနည်းအခြားနည်းတွေနဲ့မှတ်ထားတဲ့ပုဂ္ဂိုလ်တွေလည်းပါမှာပါပဲဒီတော့ဒီမဟာစီဝိပဿနာရှင်ကြီးကဟုတ်မှာဟုတ်ရဲ့လား ရားဟောတဲ့အတိုင်းမှာဟုတ်မှာဟုတ်ရလားမှန်မှမှန်ရလားနဲ့မယုံတယုံနဲ့ဝိသိကိစ္စဖြစ်နေတဲ့ပုဂ္ဂိုလ်လည်းရှိမှာပါပဲအဲ့ဒီလိုမယုံတယုံဝိသိကိစ္စတွေဖြစ်နေလို့ရှိရင်လည်းအဲ့ဒီဝိပဿနာဉာဏ်တွေမဖြစ်အောင်ဟန်တာတတ်တယ်တဲ့မဲ့ဉာဏ်ဘုံဉာဏ်တွေလည်းဟန်တာတတ်အဲ့ဒီဟန်တာတရားတွေကိုထိုင်ပြီးတော့မှတ်လိုက်ဈဉဏ်လျှောက်ပြီးတော့မှတ်လိုက်မိမိတို့မှတ်တဲ့အခါမှာထိုင်ပြီးမှတ်တယ်ဆိုရင်ဖောင်းတယ်ပိန်တယ်မှတ်ဒါကတော့သူကမူလအာယုပေါ့စိတ်လွန်တယ်ဆိုရင်လွန်တယ်လွန်တယ်မှနားတယ်ဆိုရင်လည်းနားတယ်နားတယ်မှကြားတယ်ဆိုရင်လည်းကြားတယ်ကြားတယ်မှတ်တယ် အဲ့ဒီလိုမှတ်နေလို့ရှိရင်ခုနကအနှောင့်အယှက်ပြုတတ်တဲ့နိဝရဏတရားတွေမဝင်နိုင်ဘူး။ဖောင်းတယ်လို့မှတ်တယ်လို့ရှိရင်ဆိုလို့ရှိရင်ဖောင်းစားကနေဖောင်းဆုံးအထိစိတ်ကလေးကပ်ပါသွားရင်ပိန်တယ်လို့မှတ်တဲ့အခါမှာပိန်စားကနေပိန်ဆုံးအထိစိတ်ကလေးကပ်ပါသွားရင်ဘယ်လောဘမှလည်းမဝင်ဘူး။ဘယ်ဒေါသမှလည်းမဝင်ဘူး။အဲဌိနာမိတ်တာခေါ်တဲ့အိတ်ချေနာတွေပြန့်လွင့်နာတွေပူပန်နာတွေယုံမှားတာတွေအဲ့ဒါလည်းဝင်မလာတော့ဘူး။ဲ့ဒါကင်းစင်လို့တစ်ခါမှနိုင်ရင်တစ်ခါကင်းစင်တယ်နှစ်ခါမှနိုင်ရင်နှစ်ခါကင်းစင်တယ်အခါခါမှနိုင်ရင်အခါခါကင်းစင်တယ် အဲ့ဒီလိုမှတ်လို့ကင်းစင်နေပြီဆိုလို့ရှိရင်တော့အဲ့ဒါនិဝရဏတရားတွေကင်းနေတယ်အဲ့လိုနီးအားဖြင့်និဝရဏတရားတွေကင်းနေအောင်တဲ့တစ်နေ့လုံးထိုင်ပြီးတော့မှတ်လိုက်ဈဉ္ဉံလျှောက်ပြီးတော့မှတ်လိုက်မှတ်နေရပါတယ်တဲ့သမာဓိဆရာတော်ဘုရားကြီးကလည်းတဏှာကြီးဈဉ္ဉံလျှောက်မှတ်တဏှာကြီးထိုင်မှတ်နဲ့ဒီလိုမညွန်ကြဘူးလားယောဂီတွေနားတဲ့အချိန်ရှိသလားယောဂီတွေနားတဲ့အချိန်ရှိပါတယ်ဘယ်ချိန်နားရလဲအိတ်တဲ့အချိန်လေးမနားရဘူးလား အဲ့ဒါနားတဲ့အချိန်ပဲကြံအချိန်ကတော့ယောဂီမနားရဘူးယောဂီကအလုတ်လက်မဲ့ပုံကူမဖြစ်ရဘူးအလုတ်လက်ရှိပုံကူအမြဲဖြစ်နေရမယ်ယောဂီကမှတ်တယ်အလုတ်ပဲကိုယ်အလုတ်ကမှတ်တယ်အလုတ်ပဲဈဉ္ညာလျှောက်ရင်လည်းမှတ်ထိုင်ရင်လည်းမှတ်အမြဲမှတ်နေရမှာပဲအမှတ်နဲ့ယောဂီယောဂီနဲ့အမှတ်အမြဲတွဲနေရအိနေတဲ့အချိန်လေးတော့နားရပြီပေါ့အဲ့ဒါနားနေတဲ့အချိန်ဖခင်ကတနေ့လုံးနဲ့7နာရီမှဈဉ္ညာလျှောက်ပြီးတော့မှတ်လိုက်ထိုင်ပြီးတော့မှတ်လိုက်နဲ့အဲ့ဒီလို ညွန်ကြားထားတဲ့အတိုင်းမာသီဆရာတော်ဘုရားကြီးကလည်းတဏှာဤစဉ္ညာရှောင်းမှတဏှာဤထိုင်မှနဲ့ညွန်ကြားပြတာတာဘုရားနီးအတိုင်းပဲမာသီကထွင်တာမဟုတ်မဟာစီနီးလည်းမဟုတ်ဘုရားနီးပဲဒါဘုရားနီးအတိုင်းယောဂီအားထုတ်နေကြတာနောက်ပြီးတော့မြတ်စွာဘုရားကဆက်ပြီးမိန်သေးတယ်ရတ္တိယပထမံယာမနိတ္တစီစင်ကမေနနိတ္တဇာယအာဝရဏိယေဓမ္မေဟိစိတ်တံပရိသောဒေတိတဲ့ညာပိုင်းရောက်တော့လည်းပဲ၃ပိုင်းပိုင်းလိုက်တဲ့ညာပိုင်း ညနေ6နာရီကနေမနေ့6နာရီအထိဘယ်နှနာရီရှိမလို့12နာရီပဲအဲ့ဒီ12နာရီမှာလည်းပဲ၄ဘက်သုံးပုံပုံလိုက်လို့ရှိရင်ဘယ်နှနာရီကြာမလဲတပုံတပုံမှာ၄နာရီကြာမယ်အဲ့ဒီတော့ညနေ6နာရီကနေပြီးတော့ဘယ်အထိကတပိုင်းလဲ10နာရီအထိကအဲ့ဒါပထမယံလို့ခေါ်တယ်အဲ့ဒီပထမယံမှာလည်းပဲတဲ့ဘုရားကဈဉ္ဉံလျှောက်ပြီးတော့မှတ်လိုက်ထိုင်ပြီးတော့မှတ်လိုက်အဲ့ဒီនិဝရဏတရားတွေဝင်ခွင့်မပေးနဲ့ အမှတ်နဲ့အကုန်အကာအကွယ်ယူစိတ်ထဲမှာအဝင်မခံနဲ့အမှတ်တွေဆက်နေပါစေရှိအမှတ်နဲ့နောက်အမှတ်ဆက်နေပါစေရှိတမာရီနဲ့နောက်တမာရီနဲ့ဆက်နေပါစေထိုင်မှတ်တဲ့အခါမှာအမှတ်နဲ့ဈဉ္ညာလျှောက်မှတ်တဲ့အခါမှာအမှတ်အမှတ်ချင်းဆက်နေပါစေရှားလက်မသွားစေနဲ့တဲ့ယောဂီတွေအခုထိုင်နေတဲ့ကျမ်းပြင်ပေါ်မှာကျမ်းဒီပါကင်းတစ်ခုကနေပြီးတော့တစ်ခုနဲ့တစ်ခုမဆက်ဆက်ပဲနဲ့ဟာနေမယ်၊ကွာနေမယ်၊ကျဲနေမယ်ဆိုလို့ရှိရင်ဘာတွေဝင်မလဲဖုံဒီအမိုက်တွေမဝင်ဘူးလား ဝင်တာပေါ့ဒီလိုပဲယောဂီတွေကလည်းပဲအမှတ်ရှေ့မှနဲ့နောက်မှမဆက်ဆက်ဘူးဆိုလို့ချင်းဘာတွေဝင်မလဲကိလေသာအမှတ်ကိလေသာဖုံးနေကိလေသာတွေကြားဝင်တာပေါ့အဲ့ဒီကိလေသာនិဝရဏတွေကြားမဝင်ရအောင်ဆိုပြီးတော့ရှေ့အမှတ်နဲ့နောက်အမှတ်ဆက်ဆက်နေရမယ်ထိုင်သမာဓိနဲ့ဈဉ္ဉံသမာဓိဆက်နေရကြားထဲမှာလတ်မနေရဘူးတချို့ကထိုင်ပြီးပြီဆိုလို့ရှိရင်ပြီးပြီတဏှာကြီးပြည့်သွားပြီ ဟောဟိုငေးလိုက်ဒီငေးလိုက်ဟိုလှုပ်လိုက်ဒီလှုပ်လိုက်အမှတ်တရလှုပ်ကုန်ပြီအဲပြင်းရင်နဲ့ပြင်းရင်နဲ့ပြင်းနေပြင်းနေအဲလိုလှုပ်ရှားမှုတွေမမှတ်တော့အကြာကိလေသာတွေဝင်သွားပြီညိုရဏတွေဝင်သွားပြီအဲဒီလိုအဝင်မခံရဘူးတဲ့ထိုင်တဲ့အခါအမှတ်ကလည်းပဲဈဉ္ညာလျှောက်တဲ့အခါအမှတ်ဆက်ဆက်ရမယ်ဈဉ္ညာလျှောက်ရတာလည်းထိုင်သည့်အထိပြန်ပြီးတော့အမှတ်ဆက်ဆက်နေရမယ်အဲ့ဒါမြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့စကားပဲမဟာစီပြောတာမဟုတ်ဘူးဘုရားပြောခဲ့တာမဟာစီနီးမဟုတ်ဘူး ဘုရားနိအဲ့ဒီဘုရားနိနဲ့ယောဂီအားထုတ်နေကြတယ်ရတ္တိယမစ္စည်းမံယာမံဒက္ခိနေနပတ္တိနာတိဟတေယံကပ္ပေတိပါရိပါရံအစ္ဆာဒာယတတောတံပဇာနောဥဋ္ဌာဏတိညာမနတိကရိတဝါတဲ့10နာရီကနေပြီးတော့4နာရီကြာအောင်ဆိုရင်ဘယ်ထိတော့2နာရီအထိတဲ့ဘာလို့ရမလဲဆိုတော့မြတ်စွာဘုရားကမစ္စည်းမယံလို့ခေါ်တယ်ညာပိုင်းမစ္စည်းမယံအလယ်ပိုင်းယံ အဲ့ဒီရန်ရောက်တော့ဘာလုပ်ရမလဲဆိုတော့ဘုရားကအိမ်ကြီးညွှန်ပြတယ်ယောဂီတွေကိုအိမ်ကြီးပေးတယ်ဘယ်လိုအိမ်ကြီးပေးတော့ဆိုတော့ညာဘက်နံပါတ်နဲ့လဲလျောင်းပါတဲ့ညာဘက်နံပါတ်လေးနဲ့လဲလျောင်းပြီးတော့ဘဲအဲသူကခြေတော့ကဘယ်ဘက်ခြေတော့ကအောက်ကညာဘက်ခြေတော့ကဘယ်လိုဘယ်ဘက်ဖြစ်သွားမလဲညာဘက်ခြေတော့ကအောက်ကဘယ်ဘက်ခြေတော့ကအပေါ်က ညာဘက်ခြေထောက်ပေါ်မှာဘယ်ဘက်ခြေထောက်ကလေးအနှဲငယ်လွန်ပြီးတော့ထားပါတဲ့ပို့ပြီးတော့ထားလိုက်ပါတဲ့ပါတိပါဒံအစ္ဆာဒါယတဲ့တတောတံပဇာနောတဲ့အိတ်တဲ့အခါမှာအမှတ်လွတ်ပြီးမအိပ်ပါနဲ့တဲ့စကားလေးတပြောပြောနဲ့ဒီကလေးမှတ်လိုက်ရတာအမတန်ပင်မနာပဲဆယ်မိုင်ကုန်းတော်စကန်ရိပ်သာလာရတာမလွယ်ပါဘူးဒါကြတဲ့ရက်တဲ့သူတွေကလည်းကြက်ခွန်ကြီးတွေကလည်းပြောယောဂီတွေကလည်းပြော စကားမပြောနဲ့တမ်းမသွားနဲ့တမ်းသွားမှာပေါ့လေရင်ပေါင်တမ်းမသွားနဲ့ရင်ပေါင်တမ်းမသွားနဲ့လက်ရမ်းမသွားနဲ့စသဖြင့်စည်းကမ်းတွေမပြောဘူးလားတနေ့လုံးကြက်လိုက်တဲ့စည်းကမ်းပြောလိုက်တဲ့စည်းကမ်းစွန်းစားရင်လည်းမရှောင်ဘူးပြောနေတာပဲမဟုတ်လားအင်းဘလူစားညာလူစားနဲ့စည်းကမ်းတွေအများကြီးပြောနေလိုက်တာအဲ့ဒီပြောနေတဲ့စည်းကမ်းတွေနဲ့အညီမှတ်လိုက်ရတာ အင်းဒီအချိန်တော့ငါတို့နားခွင့်ရပါပြီဒုံဒုံချအမှတ်တွေလွတ်အဲ့လိုအမှတ်မပါဘဲနဲ့အဲ့လိုက်ရမှာလားစကားလေးပြောတပြောပြောနဲ့မိတော့ပိတ်လိုက်ပါရဲ့စကားကတော့ပြောတော့မယ်ယောဂီတွေအဲ့ဒီလိုလှုပ်သလားမလှုပ်တဲ့သူမလှုပ်ဘူးလှုပ်တဲ့သူလှုပ်တဲ့သူရည်ရယ်နော်อืมမိပိတ်လို့ရှိရင်တော့အမှတ်ကလည်းဒီခါတဲ့အမှတ်နဲ့အိပ်ရမှာတဲ့ဖေရတတော်တမ္မဇာနောတဲ့တတော်တဲ့မိမိလှုပ်ရှားနေတဲ့ သိခါနီမှာပြုပြင်တဲ့အမှုအရာတွေကို အမှုအရာတွေအဲအဲ့ဒါတွေကိုသတိရှိရတယ်တံပဇာနောတဲ့အဲ့ဒီခုနလှုပ်ရှားတဲ့အမှုအရာတွေကိုသတိရှိုံနဲ့မဟုတ်ဘူးနော်တဲ့ကောင်းကောင်းလဲသိအောင်မှတ်ရစူးစူးဆိုင်ဆိုင်လေးမှတ်တဲ့တတောတံပဇာနောတဲ့ဘုရားပြောတာမာစီဆရာတော်ဘုရားကြီးပြောတာလည်းမဟုတ်ဘူးရွှေတောင်ကုန်းသာသနာ့ရေးတာဩဝါဒစိတ္တဆရာတော်ဘုရားကြီးပြောတာလည်းမဟုတ်ဘူးရွှေတောင်ကုန်းသာသနာ့ရေးတာအခုဇံတွင်မှာတရားဟောနေကြတဲ့ဘုန်းကြီးတွေပြောတာလည်းမဟုတ်ဘူး အဲဘုရားပြောထားတာဘုရားတတိတံပစဉ်ရှိပါစေအိခါထိုးရင်ထမယ်ဆိုတဲ့အဲ့ဒီလိုအတွေးလေးအဲ့ဒီလိုကြောင်းကြလေးထားပြီးအိပ်ပါနာယီနှုတ်ဆက်တောင်မလိုဘဲနဲ့နှိုးပါတယ်တဲ့ယောဂီတွေဒီမှာတော့ဘာဘာနဲ့နှိုးတော့အုံမောင်းကြီးနှိုးတာမှကြားရလားယောဂီတွေမကြားလို့မရအောင်တော့မကြားတဲ့သူတွေနာယီနှိုးဆက်လောက်ထားဟလားသုံးနာရီတော့ထားရမှာပဲမထားလို့လည်းမရဘူးဘုရားကတော့ဘယ်နှနာရီထားဖို့ပြောထားတာတော့ နှစ်နာရီယောဂီတွေလျှော့သေးနဲ့လှုပ်ထားတာယောဂီတွေအဲယောဂီတွေကတော့ဒီမှာတင်းလုံးနဲ့ထင်းနေတာပဲဒီမှာတင်းလုံးနဲ့ထင်းနေလေဘုရားနှစ်နာရီထတဲ့နှစ်နာရီထပြီးတော့ရတ္တိယပစ္စည်းမံယာမံပစ္စုထာယစင်ကမေနနိသစ္စာယအာဝရဏီယေဟိဓမ္မေဟိစိတ်တံပရိသောထေတိတဲ့နှစ်နာရီတဲ့အဲသူကညင့်ရဲ့နောက်ပိုင်းညာ ပစ္စည်းမယံလို့ခေါ်တာနောက်ပိုင်းယံတဲ့အဲ့ဒီယံမှာပစ္စုတ်ထာယအိယာကထားလိုက်ပါနှစ်နာရီအိယာကထားလိုက်ပါတဲ့ဘာလို့ရမှာလဲဆိုတော့စင်ကမေနဇင်ညာလျှောက်ပြီးတော့လဲမှတ်ပါနိတိဇာယထိုင်ပြီးတော့လဲမှတ်ပါအဲ့ဒီလိုမှတ်ရင်းနဲ့တဲ့និဝရဏကိလေသာတရားတွေမိမိရဲ့စိတ်ထဲမှာအဝင်မခံတဲ့မိမိရဲ့စိတ်ကလေးအဲ့ဒီនិဝရဏတရားတွေကြောင့်အတွေးစိတ်ကူးတွေကြောင့်ညစ်ပေမသွားစေနဲ့တဲ့တန့်စင်အောင်လုပ်ပါအမှတ်နဲ့တန့်စင်ဖြစ်ပါတဲ့ဆိုလိုတာတော့အမှတ်ဒီအမျက်ရှိနေရမယ်လို့ဆိုလိုတယ် အဲ့တော့ဘုရားအဲ့ချိန်ပဲဘယ်နာရီပေးထားလဲ၄နာရီပေးထားတယ်ယောဂီတွေဘယ်ချိန်အိပ်ပြီးဘယ်ချိန်ထလဲဒီမှာက9နာရီရော10နာရီရောအေးကြီးတဲ့သူတွေက9နာရီအိပ်ပေါ့မနေ့ကျတော့ဘယ်ချိန်ထားရတော့3နာရီထားတယ်ဘုရားပြောထားတာလေပို့ပြီးတော့ဒီကအချိန်မများဘူးလားများပါတယ်ယောဂီတွေနည်းတယ်မထင်နဲ့အဲ့ဒီအချိန်တိုင်းကြိုးစားပြီးတော့မှတ်ကြအဲ့တော့ဒီမာသီဆရာတော်ဘုရားကြီးပြထားတဲ့ဒီမှာ ဘယ်ချိန်ပါမှဘယ်ချိန်ပါမှနဲ့စီကံအချိန်စရာတွေရှိအဲ့ဒီအချိန်စရာတွေကမာစီဆရာတော်ဘုရားကြီးပြီးမာစီဆရာတော်ဘုရားကြီးကနီးမဟုတ်ဘူးဘယ်သူနီးတော့ဘုရားနီးအဲ့ဒီဘုရားနီးအတိုင်းမာစီဆရာတော်ဘုရားကြီးကညွန်ပြဟောစာတတ်တယ်တကယ်စာအတိုင်းညွန်ပြတာစာထဲမှာပါတာတွေသူမညွန်ပြဘူးစာအတိုင်းပဲဘုရားပြောတယ်အဲမာစီဆရာတော်ဘုရားကြီးပြောတယ်ပရိယမတန်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကြီးသူပฏิပတ်နီးကပရိယမကင်းတဲ့ပฏิပတ်နီး တရားအထုတ်ပုံအထုတ်နည်းကသူကတကယ်သူကစာပေကျမ်းဂန်နဲ့အညီညွန်ပြတယ်ဆရာတော်ဘုရားကြီးကတကယ်စာရပုဂ္ဂိုလ်ကြီးတချို့တချို့သောပုဂ္ဂိုလ်တွေကအခုယောဂီတွေတရားမှတ်နေကြတရားမှတ်တဲ့အခါတော့ယောဂီတွေဈဉ္ဉံလျှောက်မှတ်တော့ဘယ်လိုမှတ်ရတော့ကြွားတယ်လမ်းတယ်ချတယ် အဲကျေးဇူးတော်ရှင်ပဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ဘုရားကြီးကတော့၃ပိုင်းပိုင်းပြီးမှတ်ဖို့ညွှန်ကြားပါရယ်ပထမမိနစ်20မှာဘယ်လှမ်းနဲ့ညာလှမ်းနဲ့အဲဒီလိုမှတ်ဒုတိယမိနစ်20ရောက်တော့ကြွားတယ်ချတယ်လို့မှတ်တတိယမိနစ်20ရောက်တော့ကြွားတယ်လှမ်းတယ်ချတယ်အဲ့တော့တဏှာကြီးကိုမသွားဘူးလားကုံသွားတယ်အဲ့ဒီလိုဘယ်လှမ်းတယ်လို့ပဲမှတ်မှတ်ညာလှမ်းတယ်လို့ပဲမှတ်မှတ်ကြွားတယ်လို့ပဲမှတ်မှတ် ကြွတယ်ချတယ်လို့ပဲမှတ်မှတ်ကြွတယ်လှမ်းတယ်ချတယ်လို့ပဲမှတ်မှတ်အဲ့ဒီအချိန်အခါမှာယောဂီရဲ့စိတ်ကဘယ်မှာရှိနေရမှာတော့လှုပ်ရှားနေတဲ့ခြေထောက်မှာရှိရမယ်ဟိုတွေးဒီတွေးဟိုရောက်ဒီရောက်လမ်းတော့လျှောက်ပြီးမှတ်ပါရဲ့ဟိုတွေးဒီတွေးဟိုရောက်ဒီရောက်အဲ့ဒီလိုဖြစ်ရမှာလားဘယ်မှာစိတ်ကလေးကရှိရမှာလဲခြေထောက်မှာရှိအောင်မှတ်ရမယ်ကြွနေရင်ကြွတဲ့ခြေထောက် ကြွတဲ့လှုပ်ရှားမှုအပေါ်မှာစိတ်တော်စိတ်ကလေးကရှိနေရမယ်လှမ်းတဲ့အဲခြေတော်လှမ်းပြီဆိုလို့ရှိရင်လှမ်းတဲ့လှုပ်ရှားမှုအပေါ်မှာစိတ်ကလေးကရှိနေရမယ်ချတယ်ဆိုလို့ရှိရင်လည်းချတဲ့လှုပ်ရှားမှုအပေါ်မှာစိတ်ကလေးကရှိနေရအဲ့ဒီလိုစိတ်ကလေးရှိနေအောင် မှတ်တဲ့အခါမှာယောဂီတွေဟန်လို့တာဟုတ်သလားတချို့ကပြောတယ်မဟာစီကယောဂီတွေတဲ့ထိုင်တဲ့အခါထားတဲ့အခါဖြည်းဖြည်းလေးထိုင်မထိုင်ရဘူးလားဖြည်းဖြည်းလေးမြန်မြန်ထိုင်ရလားဖြည်းဖြည်းထိုင်ရလား ဖြည်းဖြည်းထိုင်တဲ့အခါမှာဟိုတွေးဒီတွေးတွေးပြီးတော့ထိုင်ရတာလားအမှတ်နဲ့ထိုင်ရတာလားလှုပ်ရှားနေတဲ့ခန္ဓာကိုယ်ကိုစိတ်ဆိုင်ပြီးတော့ထိုင်ရတယ်ရက်တဲ့အခါရောက်တော့လည်းပဲထိုင်ရထားတဲ့အခါရောက်တော့လည်းပဲယောဂီတွေမြန်မြန်ထားရလားဖြည်းဖြည်းထားရလားဖြည်းဖြည်းထားတဲ့အခါမှာလည်းပဲဘာနဲ့ထားရတာတော့အမှတ်နဲ့ထားရတယ်ဈဉံသွားတော့လည်းဖြည်းဖြည်းလေးပဲလှမ်းတယ်ညာလှမ်းတယ်ကြွရတယ်ချတယ်ကြွရတယ်လှမ်းတယ်ချတယ်ဖြည်းဖြည်းလေးမှတ်နေရတယ်အမှတ်နဲ့စိတ်က ဟန်လို့ခြင်းတဲ့စိတ်ရှိလားယောဂီတွေဟန်လို့ခြင်းတဲ့စိတ်မရှိတဲ့ပုဂ္ဂိုလ်တွေကိုဟန်လို့တယ်လို့ပြောတာမှန်သလားမှားသလားမှားတယ်အဲ့ဒီလိုပြောနေကြတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကြားရတယ်စားဆိုတာရှားပေါ်တင်းမကြည့်သေးလို့ तू ကချိုးတယ်ထင်းနေရတယ်ဒီပါရဲ့တရားကိုရှားပေါ်တင်းမကြည့်ဘူးသေးလို့ तू ကငန်တယ်လို့ထင်းနေရတယ်ဒီပါရဲ့အဲ့ဒီပုဂ္ဂိုလ်တွေကမိကိုကံမကြည့်ဘူးသေးလို့သူတို့ကမိကို ပူတယ်လို့မထင်မှနဲ့အေးတယ်လို့ထင်နေတယ်နဲ့တူတယ်ရေခဲကိုကင်မကြည့်ဘူးသေးလို့သူတို့ကရေခဲကြီးကိုပူတယ်လို့ထင်နေပုံရတယ်အဲ့ဒီပုံကိုယ်တွေကဈဉ္ဉံလျှောက်တဲ့အခါထိုင်းနေထားတဲ့အခါမှာဖြည်းဖြည်းလေးနဲ့မှတ်နေတာကိုသူတို့ကဟန်လောက်တာတယ်ယောဂီတို့ရဲ့အဲ့ဒီပုံကိုယ်တွေပြောတာမှန်သလားမှားသလားအင်းသူတို့ကလည်းပဲသူတို့မှန်တယ်လို့ပြောမှဟန်လောက်နေတာပါဒီမှာစီယောဂီတွေရွှေတောင်ကုန်းယောဂီတွေ မှတ်နေတာဟန်လုံးနေတာကဲသူပဲမှန်သလားယောဂီပဲမှန်သလားကဲရွတ်ပြမယ်နားထောင်ကြည့်သက္ခုမတ္တာယထာအန္တောသောတာဝါပတိရောယထာပညဝါတယထာမူကောဗလဝါဒုဗလောရိဝအထကိစေသမုပ္ပန်နေတယေထမတတာယိကံတဲ့မိလိန္ဒပညာမှာလည်းပါတယ်ထေရဂါထာမှာလည်းပါတယ် အဲ့ဒါတွေကိုယူပြီးတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းတရားတော်တွေထဲမှာဟောထားပါတယ်အဲ့ဒီစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့စက္ခုမတ္တယထာအန္တောတဲ့အဲ့ဒီပါဠိရဲ့အဓိပ္ပာယ်ကယောဂီဆိုတာတဲ့မျက်စိမြင်ပေမဲ့လို့မျက်စိမမြင်တဲ့သူလိုပဲပြုမှုရမယ်ကျင့်ရမယ်တဲ့ဘယ်လိုပြောတော့ယောဂီတွေဟိုငေးဒီငေးငေးရမယ်လို့ပြောတာလား ဟိုငေးဒီငေးမငေးနဲ့တဲ့မျက်စိပါပေမယ်လို့မျက်စိမမြင်တဲ့သူဟာဘာမှသူဟာခရုဆိုင်မနေဘူးမြင်ရတဲ့အာရုံတွေမြင်မှမမြင်ရတာပေါ့အဲ့ဒီလိုပဲတဲ့ယောဂီကလည်းမျက်စိပါပေမဲ့လို့မြင်ရတဲ့အာရုံတွေကိုခရုမဆိုင်နဲ့ကိုယ်အမှတ်ကိုယ်ခရုဆိုင်အဲဈဉာလျှောက်တဲ့ကဆိုဘယ်လန်းနဲ့ညာလန်းနဲ့ကြွတယ်ခြားတယ်ကြွတယ်လန်းနဲ့ခြားတယ်ဒါပဲခရုဆိုင်မှတ်နေပါတဲ့မျက်စိမမြင်တဲ့သူလိုပဲကျင်ပါကိုယ်အမှတ်ကိုပဲကိုယ်ခရုဆိုင်ပါလို့ဆိုလိုပါတယ်သောတာဝပတိရောယထာတဲ့နောက်တစ်ခုကတော့ နားပါပေမဲ့လို့နားကြားနိုင်ပေမဲ့လို့နားမကြားတဲ့သူ နားထိုင်းတဲ့သူလို့ကျင့်ပါတဲ့အတန်ကြီးကြားပေမဲ့လို့ဘယ်လိုထူးဆန်းတဲ့အတန်ကြီးကြားပေမဲ့လို့မကြားရတဲ့သူလိုပဲကျင့်ပါတဲ့ဆိုလိုတာကတော့ကြားတဲ့အတန်တွေကိုယူဆိုင်မနေနဲ့ကိုရှုမှတ်ရတဲ့အာယုံကိုပဲအဲကြားတယ်ဆိုလည်းကြားတယ်ကြားတယ်မှတ်ပေါ့ကိုမှတ်ဆဲထိုင်းနေလို့မှတ်တယ်ဆိုလို့ရင်ဖောင်းတာပိန်တာပြန်မှတ်ပေါ့ကိုအမှတ်အာယုံကိုပဲယူဆိုင်ပါတဲ့ဒီလိုဆိုလိုပါတယ်ပညာဝါဒယထာမူကော စကားပြောတတ်တဲ့ပညာရှိဖြစ်ပေမဲ့လို့မူကောတဲ့စကားမပြောတတ်တဲ့အအလိုနေရမယ်တဲ့ဆိုလိုတာကတော့ယောဂီယာစကားမပြောတတ်တဲ့အအလိုကျင့်ရမယ်ဆိုတာကတော့မလွတ်အပ်ဖဲတရားနဲ့လည်းမရှင်ဘဲနဲ့အရေးလည်းမကြီးဘဲနဲ့စကားမပြောပါနဲ့တဲ့စကားစကားမပြောတတ်တဲ့သူတို့ကျင့်ရမယ်ကိုယ့်အမှတ်ကိုမှတ်နေရမယ်အမှတ်မလွတ်စေနဲ့တဲ့ဟောလာပြီသူတို့ပြောတဲ့စကားနဲ့ကြိုက်မကြိုက်သူတို့ပြောတာမှန်သလားယောဂီတွေပြောတာမှန်သလားဆိုတာတော့ နောက်ပြောမယ့်စကားလေးနဲ့အဲချိန်ထိုးကြည့်ရမှာပေါ့လေဘလဝါဒုဘလောရိဝါတဲ့ဘလဝါအားရှိတဲ့ပုဂ္ဂိုလ်ဖြစ်နေပေမဲ့လို့တဲ့ဒုဘလောဤဝါတဲ့အားမရှိတဲ့သူလိုပဲပြုမှုကြင့်ကြံရတယ်တဲ့အားရှိတဲ့သူတွေထိုင်နေထားတဲ့အခါဆိုရင်ပြုံးပြင်းဆိုမာသီဆရာတော်ဘုရားကြီးအလုတ်ပေးတရားထဲမှာတော့ပါပါတယ်အားရှိတဲ့သူတွေဆိုတော့ကြားမှာတဲ့သူတွေဆိုတော့ထိုင်ထားတဲ့အခါမှာပြုံးပြင်းဆိုမြန်ကမြန်ပါပြီနဲ့တဲ့ဆရာတော်ဘုရားကြီးကပြောတယ်ပြုံးပြင်းဆိုလို့သူက စကားကသူကအညာစကားနဲ့တူပါတယ်မြန်မြန်ထိုင်တယ်မြန်မြန်ထတယ်တဲ့လှုပ်ရှားတဲ့အခါမှာမြန်မြန်လှုပ်ရှားတယ်တဲ့အဲဒီလိုယောဂီဆိုတာအဲဒီလိုမလှုပ်ရှားရဘူးတဲ့ဆရာတော်ဘုရားကြီးအလုပ်ပေးတရားယောဂီစပြီးနာကြတော့ကဟောခဲ့တယ်အဲဒီဆရာတော်ဘုရားကြီးဟောတာလည်းမပါတဲ့ဖြည်းဖြည်းလေးပြီးတော့အားရှိပြီမယ်လို့အားမရှိတဲ့လူမမာလို့ကျင့်ရတယ်တဲ့ထိုင်တဲ့အခါမှာလည်းပဲအားရှိတဲ့သူဆိုတာမြန်မြန်ထိုင်လိုက်တာပဲ အဲထားတဲ့အခါတော့လည်းမြန်မြန်ထားလိုက်တာပဲဘယ်လနဲ့ညာလမဲ့သွားတဲ့အခါဆိုလို့ရှိရင်မြန်မြန်သွားတာပဲအားရှိတဲ့ပုဂ္ဂိုလ်ကအားမရှိဘူးဆိုလို့ရှိရင်မြန်မြန်သွားရင်လည်းမသွားလို့မရဘူးဖြည်းဖြည်းလို့ထိုင်တော့လည်းဖြည်းဖြည်းလေးပဲထားတော့လည်းဖြည်းဖြည်းလေးပဲသွားတဲ့အခါလို့ဖြည်းဖြည်းလေးပဲအားမှမရှိချတာကိုအဲ့ဒီအားမရှိတဲ့လူမမာလို့ကျင့်ရတယ်တဲ့အဲ့တော့တချို့ကအဲ့ဒီနှီးတယ်နှီးတယ်လို့အပြစ်တင်နေကြတာအဲ့ဒီစာလေးတွေသူတို့သတိမထားလို့လည်းဖြစ်ချင်းဖြစ်ချာဖြစ်မှာပေါ့လေသူတို့ကဖြည်းဖြည်းပြင်းစင်လို့လောက်ချာမလို့ဘူးတဲ့ ဟန်လုံနေတာပဲတဲ့အဲ့ဒီလိုပြောကြတဲ့ယောဂီကြားကြလားအဲ့လိုပြောနေတဲ့တန်နေဟောကြားတယ်ဟွန်းအကုန်လုံးမကြားဘူးဆိုတော့အဲ့ဒီအတန်သိမ့်မကျေသေးလို့နေပါနော်ဟွန်းအဲ့ဒီလိုပြောတယ်တဲ့ဟွန်းအဲ့ဒီစာနဲ့ပတ်သက်ပြီးတော့ဒီကျေးဇူးတော်ရှင်ဩဝါဒစရိယဆရာတော်ဘုရားကြီးလျှောက်တဲ့အခါအင်းဒီစာလေးတွေလည်းသူတို့သတိမထားလို့နေမှာပဲဆိုပြီးတော့ဆရာတော်ဘုရားကြီးစာလေးတစ်ခုလည်းရွတ်ပြပါတယ် အဲဒီစာလေးရဲ့အဓိပ္ပာယ်ကတော့သူကပါဠိရွတ်ပြတယ်အဲဒီစာရဲ့အဓိပ္ပာယ်ကတော့သွားရမယ့်လမ်းကမကြီးမညာဖြစ်နေတယ်တဲ့ဂျိုက်နေကျင်းနေနဲ့မကြီးမညာဖြစ်နေဟိုနာကဂျိုက်ရှိလိုက်နာကကျင်းရှိလိုက်ဟိုနာကမြင့်လိုက်နာကနှိမ့်လိုက်လမ်းကမကြီးမညာဖြစ်နေတယ်တဲ့ဒါပေမဲ့သွားမှာဘာသွားမှာတော့လှဲနဲ့သွားအဲ့ဒီလဲပေါ်မှာလဲရေအိုးတွေအပြည့်တင်ထားတယ်ရေတွေအပြည့်ပဲတဲ့အဲအဲ့လိုအပြည့်သွားတဲ့ရေအိုးရေတွေအပြည့်တင်ထားတဲ့လှဲများလိုပဲတဲ့ ခုနမကြီးမညာလမ်းမှာသွားရတဲ့လှဲဟာဒိုးမောင်းပြီဆိုလို့ရှိရင်တော့သွားပြီပေါ့အိုးတွေလည်းတိုက်ကွဲအဲရေတွေလည်းအကုန်ဘောင်းမဲ့ကပ်ပြီးအကုန်ထွက်ပေါ့ရေတွေပဲကြံတော့အဲ့ဒီလှဲလိုပဲတဲ့ရေတွေကိုလိုချင်တဲ့ရေကုန်မသွားရအောင်ဖြည်းဖြည်းလေးမောင်းရတာပေါ့ညင်ညင်သာသာလေးမောင်းရတယ်နွားကိုဖြည်းဖြည်းလေးဆွဲအဲထိမ့်မောင်းရတာပေါ့လေအဲ့ဒီလိုပဲတဲ့ယောဂီကလည်းပဲမလုံမရှားပဲနဲ့ငြိမ်ငြိမ်သက်သက်နဲ့နေစလော နေစလောတဲ့သူကညင်ညင်တက်တက်နဲ့ပေါ့လေမလှူရှားဘူးဆိုပေမဲ့ညင်ညင်တက်တက်နဲ့ညင်ညင်သာသာနဲ့သွားလာရတယ်ဆိုတဲ့စာသားလေးကိုဆရာတော်ဘုရားကြီးကရွတ်ပြပါတယ်ဆရာတော်ဘုရားကြီးကအဲ့ဒီစာသားလေးကိုသူကတန်းပြီးရွတ်ပြတာပဲဟိုကြောင်းတိုက်ဆိုင်လာလို့ရှောက်ပြတဲ့အခါတော့ဆရာတော်ဘုရားကြီးတန်းပြီးတော့အဲ့ဒါကြီးအဲ့စာသားလေးရွတ်ပြတယ်ဟောဆရာတော်ဆရာတော်ဘုရားကြီးကတင်မှညံကောင်းတာပဲစာရီအမတန်နှက်သက်တာပဲလို့စိတ်ထဲမှာကြည်နေအားရမိအဲဒီတော့ အဲ့ဒီခုနကဟန်လုံနေကြတယ်လို့ပြောကြတဲ့ပုံကိုယ်တွေသူတို့စာသိမ့်မတတ်ကြသေးဘူးနဲ့တူပါတယ်စာရီတေချာကြည့်ဖို့လည်းကောင်းပါတယ်အဲ့ဒီပုံကိုယ်တွေအဲ့ဒီလိုလျှောက်ပြီးတော့ရန်ရန်ပြောနေကြတာတွေကိုယ့်ရဲ့ကိုပြောတဲ့စကားတွေအပိဋကနဲ့လည်းမညီအဲကိုသိပြီးတော့စာမတန်မှလည်းလူသိလူသိတာပေါ့လေအဲ့လိုလျှောက်ပြောနေလို့ရှိရင်အဲ့တော့မာမာစီဆရာတော်ဘုရားကြီးကသိစာတတ်တာပဲရွှေတောင်လုံးဆရာတော်ဘုရားကြီးလိုလည်းသိစာတတ်တာပဲ အဲဒီလိုပညာရှိသူတော်ကောင်းကြီးတွေကိုသူတို့နီးခံဖို့လဲကောင်းတယ်ပညာရှိသူတော်ကောင်းကြီးတွေကိုပညာရှိသူတော်ကောင်းလို့မမြင်နိုင်သေးတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကပညာမရှိကြသေးလို့ပဲအဲတော့ပညာရှိသူတော်ကောင်းကြီးတွေကနီးကိုမခံကိုထင်ရလျှောက်ပြီးတော့ပြောနေကြတဲ့ပုဂ္ဂိုလ်တွေအဲဒါကတော့သာသနာပြုရမရောက်ဖက်နဲ့သာသနာဖြတ်ရရောက်နေကြတယ်သတိထားဖို့ကောင်းတယ်ကဲလျှောက်ပြောနေရနေပြီးတော့ဘာတွေရောက်သွားတော့ခုနဟန်လောက်တာနေလျှောက်ပြောနေတာနော်ဟန်လောက်တာလျှောက်ပြောနေတာ နောက်ပြီးတော့သူတို့ပြောတာကြီးလည်းပြောအောင်လို့ယောဂီတွေသူတို့ကဘာပြောလို့ဆိုတော့ဝေဒနာသီခံမှတ်စရာမလိုဘူးတဲ့နာလာလို့ရှင်သီခံနေနဲ့ပြင်ပလိုက်တဲ့တချို့ကလည်းပြောတယ်တဲ့အဲဒီလိုသီခံနေတာကိုယ့်ကိုယ်ကိုညှင်းဆဲတဲ့အတ္တကိလမထာနုယောဂအကျင့်နဲ့ကိုယ့်ကိုယ်ကိုဆင်းရဲပင်မအောင်လုပ်နေတဲ့အကျင့်နဲ့လမ်းမှာပဲဟုတ်လားယောဂီတွေယောဂီတိတ်တော့သူတို့သူတို့ပဲထောက်ခံနေတယ်နဲ့ဒီပဲယောဂီတွေကနော်ဟုတ်တာဘောသူတို့ကပြင်းနေတာကို ယောဂီတွေကပြင်ရှင်တဲ့ဘက်ကပါနေတာဆိုတော့တရားဟောတဲ့ပုဂ္ဂိုလ်နည်းနည်းအာရော့သွားပြီဒါပေမဲ့ဘုရားစကားရှိတယ်ယောဂီတို့ရဲ့အားတော်လည်းရှိပြီးသားပဲဘုရားစကားတွေပြောပြမြတ်စွာဘုရားကကာမံတသောစာနာရုစာအဋ္ဌိစာအဝသုတ်တုအဲပါဠိတွေရုပ်ပြနေတဲ့ယောဂီနားထဲမှာရှုပ်နေပါပဲဉာဏ်မှလိုပဲပြောမယ်စတုရင်ကဝရိယတဲ့ဒါလည်းပါဠိလိုဖြစ်နေသေးတယ်စတုအင်ကဝရိယအင်္ဂါ၄မျိုးရှိတဲ့ဝရိယ ဝရိယဘယ်လိုလဲဆိုတော့အယိုးကြီးကြံကျင်ကြံမသေးတဲ့ဒါအင်္ဂါတရားအရေးကြီးကြံကျင်ကြံမသေးတဲ့အင်္ဂါတရားအကျိုးကြီးကြံကျင်ကြံမသေးတဲ့အင်္ဂါတရားအသားတွေအသွေးတွေအားလုံး၆ခန်းပြီးသွားခြင်းသွားပါစေတဲ့အဲ့ဒါအင်္ဂါတရားအင်္ဂါဘယ်နှရရှိတော့အဲ့ဒီအင်္ဂါ၄ရက်နဲ့ပြည့်စုံတဲ့ဝရိယနဲ့တဲ့ကိုလိုခြင်းနဲ့မဲ့ဖို့ပန်းနိုင်ကို မရောက်သေးတဲ့မြတ်ကိုယ့်ရဲ့ လုံလဝရိယရက်တန့်မနေရဘူးတဲ့ရော့လည်းမသွားစေရဘူးရက်တန့်လည်းရော့တော့ဆိုတာတော့မပြောနဲ့တော့ရက်တန့်တော့မနေရဘူးတဲ့ငါဘုရားကအဲ့ဒီလိုမတွန့်ဆုတ်တဲ့စိတ်ထားနဲ့ငါဘုရားဘုရားလောင်းဘဝကြိုးစားအထုတ်ခဲ့တယ်ကြိုးစားအထုတ်ခဲ့လို့မို့ငါဘုရားလိုချင်တဲ့အဲတပ်ပိညုတဉာဏ်ကြီးလည်းရခဲ့တယ်ဒီတော့သင်္ချစ်သားတို့လည်းပဲအဲ့ဒီလိုအယိုးကြီးကြမ်းကြမ်းကြမ်းမစေအရေးကြီးကြမ်းကြမ်းကြမ်းမစေအကျိုးကြီးကြမ်းကြမ်းကြမ်းမစေအသာအသွေးတွေ၆ခန်းသွားခြင်းသွားပါစေ သင်တို့လိုချင်တဲ့မက်ဖို့ပန်းနိုင်ကိုမရောက်သေးတဲ့မြတ်သင်တို့ဟာနောက်မဆုတ်ဘဲနဲ့တဲ့ကြိုးစားအားထုတ်ရမယ်တဲ့ဘုရားကလျှော့ဖို့ပါသလားမပါဘူးအဲ့ဒီစကားထဲမှာလဲကြည့်လျှော့ဖို့မပါဘူးနောက်တဏှာမှာမြတ်စွာဘုရားမိန့်တော်မူခဲ့တဲ့စကားရှိတယ်အင်းရင်တော်ကြီးတွေမှာဘုရားသရင်သုံးနေတဲ့ရှင်သာရိပုတ္တရာရှင်မောကလန်ရှင်မကတ္တမရှင်နုရုဒ္ဒအရှင်ယေဝတ္တရှင်အာနန္ဒာအစရှိတဲ့မထေရမြတ်ကြီးတွေအမတန်မှထင်ရှားတဲ့ခြားခြားမထေရမြတ်ကြီးတွေလည်းရှိတယ် မြတ်စွာဘုရားကမေးတယ်ဒီအင်းရင်တော်ကြီးကိုဘလို့ပုဂ္ဂိုလ်ကတင့်တယ်စေနိုင်တယ်လဲလို့မေးတဲ့အခါရှင်သာရိပုတ္တရာသူ့အမြင်နဲ့သူလျှောက်တယ်ရှင်မောကလန်လည်းသူ့အမြင်နဲ့သူလျှောက်တယ်အသီးသီးလျှောက်လိုက်ကြအဲအလုံးလျှောက်ပြီးတဲ့အခါတော့ရှင်သာရိပုတ္တရာကြီးကမြတ်စွာဘုရားကိုလျှောက်မထေရမြတ်ဒီအများကြီးပဲလျှောက်ကြတာလျှောက်တဲ့ကမြတ်စွာဘုရားတဲ့အဲ့ဒီတွေကဘသူစကားကတော့သူ့ဘာတိတာလို့သူသုံးတယ်ဟိုဘသူစကားအကောင်းဆုံးစကားလဲတဲ့ဘသူစကားအမှန်ဆုံးလဲပေါ့ဘသူစကားအကောင်းဆုံးလဲလို့သူကမေးတယ်မေးတဲ့အခါတော့ဘုရားက ဘုရားဖြေတာလည်းအမတန်ဟိုဘုရားဆိုတာတပ်ပညုတဉာဏ်ဉာဏ်ရှင်ကြီးဆိုတော့ပညာရှိတယ်လို့တော့ပြောလို့တော့မရတော့ဘူးဆိုတော့တကယ်တပ်ပညုတဉာဏ်ရှင်ကြီးဆိုတော့ဘုရားကသူနည်းသူဟာနဲ့အကုန်အမှန်ကြီးပါပဲတဲ့ဒါပေမဲ့ငါဘုရားရဲ့စကားလေးတော့နားထောင်ရအောင်တဲ့ဘုရားပြောတယ်ကိလေသာအာတော်တွေမှမလွတ်မြောက်သေးသမျှဆိုလိုတာတော့ယဟန္တာမဖြစ်သေးသမျှငါဟာဒီခွေထားတဲ့တင်းပြလင်းတင်းပလင်းကိုတင်းပြင်းကိုမဖြစ်တော်ဘူးဆိုတဲ့ စိတ်ထားနဲ့အဋိဋ္ဌံကျက်နဲ့ကြိုးစားအားထုတ်တဲ့ယဟန်ဟာဒီအင်ဂျင်တော်ကြီးကိုတင့်တယ်စေတယ်တဲ့ဘုရားကတထိုင်နဲ့တောင်မှသူကယဟန်နာဖြစ်အောင်တိုက်တွန်းညွှန်ကြားထားတာပဲအဲ့တော့ထိုင်တဲ့အခါမှာပြင်ဖို့ပါသလားနောက်ပြီးတော့ဒီပြနေရာတွေမှာဘုရားကယဟန်ဆိုတာတဲ့ယောဂီပုဂ္ဂိုလ်ဆိုတာအေးကိုလည်းသိခံရတယ်အပူလည်းသိခံရတယ်ဓမင်းစားရလည်းသိခံရတယ် ရေစားတာလည်းသီးခံရတယ်မဲ့ချင်းရေလေနေပူမွေကင်းစားတဲ့ဒီလိုအနောက်ရက်တွေလည်းသီးခံရတယ်တဲ့တချို့ကမကြကောင်းမနာတာတင်သီးတဲ့ဇကားတွေကြမ်းတမ်းတဲ့ဇကားတွေပြောလာကြတယ်အဲ့ဒီဇကားတွေသီးခံရတယ်ဟောခန္ဓာကိုယ်ထဲမှာလည်းပူတာအောင့်တာနာတာကျင်တာတောင်းတာတင်းတာယောဂီတွေတွေ့တဲ့အတိုင်းမှာပဲတွေ့ရတယ်အဲ့ဒီလိုအင်မတန်အခံခက်တဲ့ဒုက္ခဝေဒနာတွေနောက်ဆုံးဂုံဂုံပြောရရင်ပါဏဟာရဏံဒုက္ခနံဝေဒနာနံတဲ့ အသက်ကိုသေစေနိုင်တဲ့ဒုက္ခဝေဒနာတွေကိုတော့ဘုရားကတီးခံပြီးတော့မှတ်ပါတဲ့တီးခံပါတဲ့ဒီစကားလည်းပဲမြတ်စွာဘုရားကတီးခံမှုညွှန်ကြားထားပါတယ်တီးမခံမနဲ့ပြင်ဖို့မညွှန်ကြားပါဘူးကာယေသဇီဝိတေသအနာပိကတံဥပတ္ထာပေတိတဲ့ဒီစကားကတော့ကိုနဲ့အသက်မငဲ့ကွက်ရက်ဆက်နိုင်ရမည်တဲ့အဲ့ဒီစကားလည်းဘုရားစကားပဲနောက်ပြီးတော့ဖတ်တေနယထာဖုဒ္ဒတပရိဒေဝံဘိက္ခု နကရိယကုဟိန်စီတဲ့တုဝတ္တကတုတ်မှာဘုရားဟောရပါတယ်အဲ့ဒီစကားရဲ့အဓိပ္ပာယ်ကတော့အတွေ့ဇိုးများနှိမ့်ဆက်ညာညီးတွားညီတန်းမပြုတ်ရတဲ့ခန္ဓာကိုယ်ထဲမှာပူတဲ့အတွေ့ဇိုးနာတဲ့အတွေ့ဇိုးအဲစတဲ့အဲ့ဒီလိုခံရခဲ့တဲ့ဒုက္ခဝေဒနာတွေနဲ့တွေ့တဲ့အခါမှာဆိုရင်မညီးတွားပါနဲ့မမြည်တမ်းပါနဲ့တဲ့သိခံပါတဲ့အဲ့လိုသိခံပြီးမှတ်လို့ရှိရင်ဒါ အကျိုးမရှိတဲ့အလုပ်မဟုတ်ဘူးတဲ့သိခံပြီးမှတ်တယ်လို့ဆိုလို့ရှိရင်သိခံတဲ့ခန္တီတံဝရဖြစ်တယ်သိခံမှတ်လို့ရှိရင်တတိတွေလည်းဖြစ်လာတယ်တမာရီတွေလည်းဖြစ်လာတယ်အဲ့ဒီဒုက္ခဝေဒနာအကြောင်းသိတဲ့ပညာတွေလည်းဖြစ်လာတယ်အကျိုးမရှိတဲ့အလုပ်မဟုတ်ဘူးတကယ်အကျိုးရှိတဲ့အလုပ်သိခံရင်နိဗ္ဗာန်ရောက်တယ်တဲ့မြန်မာစကားပုံရှိသိခံပြီးတော့မှတ်ရတယ်အဲ့တော့ယောဂီသိခံပြီးမှတ်ရမယ်သိခံမှတ်လို့ရှိရင်အဲ့ဒါကိုကိုကိုညှင်းစေတာလည်းမဟုတ်ဘူးအဲတချို့ကနောက်ဆုံးတော့ သီးမခံနိုင်တော့တဲ့အနေအထားရောက်လာပြီဆိုလို့ရှိရင်တော့လေသူကအမှတ်နဲ့ပြင်ရတာပေါ့လေမှတ်နဲ့ပြင်ရတာပေါ့မာစီဆရာတော်ဘုရားကြီးကအဲ့လိုညွှန်ကြားထားတာပါတချို့ကအဲ့ဒါကိုမသိတဲ့အခါတော့ပုတ်ခတ်ပြီးပြောဆိုကြတယ်အဲ့တော့ဝိပဿနာဆိုတဲ့အဓိပ္ပာယ်လေးပြန်ပြီးတော့ကောက်လိုက်အောင်မယ်ဝိပဿနာဆိုတာခုနကဦးစင်းကပြောတယ်ဖောင်းတယ်လို့မှတ်အဲ့ဒါဝိပဿနာပိန်တယ်လို့မှတ်အဲ့ဒါဝိပဿနာသူ့ဘက်ကနိုင်သွားပြီသွားတယ်လို့မှတ်ရက်တယ်လို့မှတ်ထိုင်တယ်လို့မှတ်လျောင်းတယ်လို့မှတ် အဲဝိပဿနာလို့ပြောတယ်ယောဂီတွေဖောင်းတယ်လို့မှတ်ရင်အနိစ္စလို့မြင်သလားမမြင်ဘူးမမြဲဘူးဖြစ်ပြဲဒီလိုဒီလိုအနိစ္စဒုက္ခအနတ္တဖောင်းတယ်လို့မှတ်ရင်အနိစ္စတို့ဒုက္ခတို့အနတ္တလို့မြင်သလားဗာရင်မြင်တော့ယောဂီတွေဖောင်းတယ်ပိန်တယ်မှတ်ရင်နဲ့ဖောင်းတာလေးမြင်တယ်ပိန်တာလေးမြင်တယ်ဟုတ်တာပေါ့အဲ့ဒါအမှန်မြင်ပဲအနိစ္စတို့ဒုက္ခတို့အနတ္တတို့ဒီလိုတန်းပြီးတော့မြင်တာတော့မဟုတ်ဘူးသူက သမုဒ္ဒရာကြီးရှိတယ်သမုဒ္ဒရာကြီးကကန်းစားကနေစပြီးတော့အ내ပိုင်းရောက်သွားတဲ့အခါကြာလေနဲ့လေကြာလေနဲ့လေရှေ့တိုးလေနဲ့လေရှေ့တိုးလေနဲ့လေတဖြည်းဖြည်းချင်းသူကနဲ့သွားသာသနာတော်မှာလည်းဒီလိုပါပဲတဲ့ကျင့်စဉ်တွေကခုံကျော်ပြီးကျင့်လို့မရဘူးဖားများလို့ခုံကျော်ပြီးသွားလို့မရဘူးသာသနာတော်မှာလည်းကျင့်စဉ်ကအစဉ်တိုင်းရှိတယ်ဘာလဲဆိုတော့သီလအရင်ကျင့်ရမယ်ယောဂီတွေဒီမှာဆိုဘာသီလဆောင်ထင်းရတော့ ၈ပါးသီလကိုရင်နေဆိုရင်ကိုရင်သီလယဟန်နေဆိုလို့ရှိရင်ယဟန်သီလဘယ်လောက်ရှိတယ်လို့ကြားဖို့တော့ယောဂီတွေအကျဉ်းအားဖြင့်220ခွန်းတဲ့ယဟန်နေရဲ့သီလကအမျိုးသားမျိုးသမီးယောဂီတွေတဲ့သီလတဲ့မများဘူးလားဘလောက်ပုံများနေတော့219တဲ့ယဟန်နေကပုံများနေတယ်ဒါကအကျဉ်းပြောတာနော်အကျယ်ဆိုလို့ရင်ယဟန်နေပို့ပြီးတော့ဘဝင်မြင့်သွားမလားမသိဘူး အကျယ်ဂရေ9000ကျော်ရှိတယ်ဘလောက်ရှိတော့အကျယ်ဂရေပေါင်း9000ကျော်ရှိတာယဟန်ရဲ့သီလအဲ့ဒီသီလတွေကျင့်သုံးရသေးတယ်အဲ့ဒီသီလကျင့်သုံးပြီးတော့သီလဝိတ္တုဖြစ်ရသီလဝိတ္တုဖြစ်ပြီးတော့စိတ်တဝိတ္တုဆိုတာဖြစ်ရသေးတယ်စိတ်စင်ကြယ်ရတယ်စိတ်မှာလောဘအညစ်အကြေးလည်းမဝင်ရဘူးဒေါသအညစ်အကြေးလည်းမဝင်ရဘူးအိတ်ရှင်နာငိုက်တာအညစ်အကြေးတွေလည်းမဝင်ရဘူး အဲသားသည်ရောက်လိုက်သမီးသည်ရောက်လိုက်တငယ်ချင်းသည်ရောက်လိုက်ဟိုမနစ်ကကစားရတယ်ဒီနေ့မကစားရဘူးစသဖြင့်အဲ့ဒီလိုလေးလည်းမရောက်ရဘူးတဲ့စိတ်ပြန့်လွင့်တာပေါ့အဲ့ဒီလိုပြန့်လွင့်တဲ့စိတ်တွေတဲ့အဲ့ဒီလိုစိတ်တွေမရှိရဘူးအဲ့လိုစိတ်တွေစင်ကြဲနေပြီးအမှတ်ကရှေ့အမှတ်နဲ့နောက်အမှတ်ဆက်ဆက်နေပြီးဖောင်းနာမှတ်ဖောင်းနာပေါ်မှာစိတ်ကလေးကန့်နေတယ်ပိဏာမှတ်တော့လည်းပိဏာပေါ်မှာစိတ်ကလေးကကန့်နေတယ်နာရာကျင်နာစသည်မှတ်တော့လည်းပဲနာရာကျင်နာပေါ်မှာစိတ်ကလေးကကပ်ပြီးတော့နေတယ် အဲ့ဒီလိုအမှတ်ကဆက်ဆက်နေပြီဆိုလို့ရှိရင်စိတ်ကလေးကအမှတ်ကြီးတယ်ပဲစင်ကြယ်သွားတယ်တဲ့အဲ့ဒီလိုတမာရီရှိလာပြီဆိုလို့ရှိရင်စိတ်ကလေးကကြီးလို့သူကအနောက်အကျုတွေမရှိတော့ကြီးနေတဲ့ရေထဲမှာရှိတဲ့ငါးတွေခရုတွေရောက်သွားတွေမြင်ရရေကနောက်နေပြီဆိုလို့ရှိရင်အဲ့ဒီရေထဲမှာရှိတဲ့ငါးတွေခရုတွေရောက်သွားတွေမမြင်နိုင်ဘူးရေကြည့်ရင်မြင်တာပဲယောဂီတွေဟောဒီဓမ္မယုံကြီးထဲမှာအခုလိုနေ့အခါအလင်းရောင်မရဘူးညအခါမှာလည်းပဲမီးအလင်းရောင်မရဘူးဆိုလို့ရှိရင် ဒီဓမ္မယုံကြီးထဲမှာပစ္စည်းတွေရှိနေပေမဲ့အဲ့ဒီပစ္စည်းတွေမြင်မှမလားဘာမရှိလို့လို့အလင်းရောင်မရှိလို့ယောဂီတို့ဖောင်းနာမတဲပိနာမတဲဖေလန်းနေညာလန်းနေကြွရဲလန်းနေချရဲစသည်မှတ်တယ်အဲ့ဒီမှတ်တဲ့အခါမှာဖောင်းနာထဲမှာသိစရာလေးအများကြီးယုံနဲ့နံအဲတဘာဝတွေရှိတယ်ဝါရော့တဲ့ရဲ့တဘာဝတွေထောက်ကန်တောင်းတင်းရောချင်းတမိရင်ဟင်းလှူရှာရွေသွားတတ်သည်သူလိုရာပဲတွန်းလျက်ဆောင်သည်ဝါရော့တဲ့တိမမြယောဂီဓမ္မစီဆရာတော်ဘုရားကြီး တီကုန်းတာတယ်အဲ့ဒီရဲ့သဘာဝလေးတွေဝါရောဓာတ်ထဲမှာရှိတယ်တောင်းတဲ့သဘောလေးစပေါ်လာတယ်ပျောက်သွားတယ်အဲအဲ့ဒါအနိစ္စပေါ့အဲ့လိုဖြစ်ပြသဘောတရားတွေဒီဖောင်းတာထဲမှာသိစရာတွေအများကြီးပဲဝိပဿနာဉာဏ်ဒီဒီဖောင်းတာထဲမှာသိစရာတွေတစင်ပြီးတစင်တစင်ပြီးတစင်ပိန်တာထဲမှာလည်းတစင်ပြီးတစင်တစင်ပြီးတစင်အများကြီးပဲဒါပေမဲ့လို့မိမိစိတ်ကလေးကမကြည်တဲ့အခါတော့ရေနောက်ထဲမှာရှိတဲ့ငါးတွေခီးတွေရောက်သွားတွေမမြင်ရသလိုပဲမိမိစိတ်ကလေးကနောက်ကျุနေမယ်ဆိုလို့ရှိရင်တော့အဲ့ဒီဖောင်း ဖောင်းနာထဲမှာရှိတဲ့သဘာဝလေးတွေမသိရဘူးပိန်နာထဲမှာရှိတဲ့သဘာဝလေးတွေမသိရဘူးဘယ်လန်းနာညာလန်းနာကြွားတာလန်းနာချတာစသည်အဲ့ဒီထဲမှာရှိတဲ့သဘာဝလေးတွေမသိရဘူးမိမိစိတ်ကနောက်ကျနေလို့တမာရီအားနဲ့နေသေးလို့စူးစိုက်မှုအားနဲ့နေသေးလို့မိမိရဲ့မှတ်စိတ်ကလေးကမှားတဲ့အာယုံနဲ့ကွာကွာကွာကွာနေသေးလို့ကက်ကက်ကက်ကက်ပြီးမနေသေးလို့မို့အဲ့ဒီလိုမသိရတာတဲ့ဖောင်းနာထဲမှာလည်းသိစရာတွေကတော့အများကြီးရှိတာပဲပိန်နာထဲမှာလည်းသိစရာတွေအများကြီးရှိတာပဲအဲဒါပေမဲ့လို့မိမိမှာ ကိလေသာအမှောင်တွေကျနေပြီတမာရီအလင်းရောင်မရဘူးဆိုလို့ရှိရင်တော့အဲ့ဒီထဲမှာရှိတဲ့ဟာတွေမရှိတာမဟုတ်ဘူးရှိတော့ရှိတယ်ဒီခန်းကြီးထဲမှာဒီဓမ္မဝင်ကြီးထဲမှာပစ္စည်းတွေတော့ရှိတာပဲမှောင်ကျနေအမှောင်ကျနေရင်တော့မမြင်နိုင်ဘူးအလင်းရောင်ရရင်တော့မြင်နိုင်တယ်ဒီလိုပဲမိမိရဲ့ဖောင်းနာတဲ့ပိန်နာတဲ့မှာလည်းတဘာဝလေးတွေရှိတယ်စူးစိုက်ပြီးမှတ်မှတ်တဲ့ပုဂ္ဂိုလ်စူးစိုက်နိုင်ရင်စူးစိုက်နိုင်တယ်လို့သူကအတိလေးကတစ်မျိုးပြီးတစ်မျိုးတစ်ဆင့်ပြီးတစ်ဆင့်ပြောင်းပြောင်းပြောင်းပြောင်းလာတယ်အတိညာလေးက ပြောင်းလဲလာတယ်ဒီတော့ဖောင်းနာမှလို့ရှိရင်လည်းပဲရုပ်နဲ့နာမ်ကွဲပြီးမြင်တယ်ပိဏာမှလို့ရှိရင်လည်းရုပ်နဲ့နာမ်ကွဲပြီးမြင်တယ်အဲ့ဒီရုပ်နာမ်ကွဲမြင်တာလည်းဝိပဿနာဉာဏ်တစ်မျိုးပဲနာမရူပပြိစေတာဉာဏ်တဲ့ဒီဖောင်းနာပိဏာမှရင်စိတ်လွင်နာဆိုရင်လည်းစိတ်လွင်နာဘယ်လန်းနာညာလန်းနာဆိုရင်လည်းဘယ်လန်းနာညာလန်းနာပေါ့လေမှတ်တဲ့အာုန်တိုင်းအာုန်တိုင်းမှာ ဥပမာထိုင်တယ်ဆိုလို့ရှိရင်ထိုင်ခြင်းတဲ့စိတ်ကလေးအရင်ဖြစ်တယ်ထိုင်တာနောက်မှဖြစ်တယ်အဲ့ဒါအကြောင်းနဲ့အကျိုးနေရာတကမှာရှိတယ်သူကတမာရီအားကောင်းလာပြီဆိုလို့ရှိရင်အကြောင်းကြောင့်ဒီယုံနံတရားတွေကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပဲအကြောင်းနဲ့အကျိုးဆက်ဆက်နေတာပဲဆိုတာမှတ်တဲ့ပုဂ္ဂိုလ်မှာအလိုလိုကိုမှတ်ရင်မှတ်ရင်နားလည်လာတယ်ပေါ်လာတဲ့အာယုံလေးကိုသာမှတ်နေဖောင်းတယ်ဆိုလို့ရှိရင်ဖောင်းတာလေးကိုသာမှတ်နေပိန်တယ်ဆိုရင်ပိန်တာလေးကိုသာမှတ်နေအဲ့ဒါသူကယုံနံနေလဲအလိုလိုမြင်လာတာပဲ အကြောင်းအကျိုးတွေလည်းအလိုလိုမြင်လာတာပဲအနေစာတွေလည်းအလိုလိုမြင်လာတယ်ဒုက္ခတွေလည်းအလိုလိုမြင်လာတယ်အနတ္တတွေလည်းအလိုလိုမြင်လာတယ်အဲဖောင်းနာမှတ်ရင်မှတ်ရင်နဲ့တမာရီအားကောင်းလာပြီဆိုလို့ရှိရင်တော့အနေစာလည်းမြင်လာမယ်ပထမဆုံးအနေစာတော့မမြင်သေးဘူးရုံတဲ့နာမြင်လာဖောင်းနာဖောင်းတဲ့ကမှာတောင်တင်းတာလှုပ်ရှားတာဖောင်းနာလေးရေဖောင်းနာလေးမှတ်နေတာလေးရေဒီနှစ်ခုပဲရှိတာပဲဟုတ်တယ်ငါတကူကထင်ခဲ့တယ်อืมယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားဝါပဲငါပဲလို့ထင်ခဲ့တာဘယ်ဟုတ်လို့တော့ ဖောင်းနေတာလေးရဖောင်းတာလေးမှတ်နေတာလေးဒါပဲရှိတာပဲဒီနှစ်ခုပဲရှိတာပဲဟောဖောင်းနေတာလေးကရုပ်ဖောင်းနေတာလေးကိုသိနေတာမှတ်နေတာလေးကနာရုပ်နဲ့နာမြင်လာတဲ့အဲ့ဒါဖောင်းတာပိနာမှတ်ရင်းနဲ့အဲ့ဒီရုပ်နာမြင်လာတာပဲအဲ့ဒီကတဆင့်တက်လာတဲ့ကောင်တော့အကြောင်းနဲ့အကျိုးမြင်တယ်ဖောင်းစားဖောင်းဆုံးလေးတွေမြင်လာတယ်အဲတချို့တော့ဝိပဿနာဉာဏ်ကြီးရင့်လာတဲ့အခါတော့အဲတဖောင်းထဲမှာလည်းပဲအဖောင်းလေးတွေအများကြီးဖောင်းလိုက်ပြောင်းလိုက်ဖောင်းလိုက်ပြောင်းလိုက်ဖောင်းလိုက်ပြောင်းလိုက်ပိန်နာထဲမှာလည်းပဲအပိန်လေးတွေအများကြီးပဲအစင်းစင်အစင်းစင်တဲ့သူကဉာဏ်တွေကမြင့်မြင့်မြင့်မြင့်လာတဲ့အခါတော့ ဝိပဿနာဉာဏ်တွေဖြစ်လာတယ်အဲဒီကကြတော့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်သူကသူလိုလိုမြင်လာတာမှန်ရင်မြင်လာတာအနိစ္စလို့ရှုစရာလည်းမလိုဒုက္ခလို့လည်းရှုစရာမလိုအနတ္တလို့လည်းရှုစရာမလိုဖြစ်ပြက်လို့လည်းရှုစရာမလိုပေါ်ကကောဖောင်းနေဆိုရင်ဖောင်းနေလို့တာမှန်တယ်ပိန်နေဆိုရင်ပိန်နေလို့တာမှန်တယ်ပူတယ်ဆိုရင်ပူတာလေးပဲမှန်တယ်နားတယ်ဆိုရင်နားတယ်လို့ပဲမှတ်တယ်စိတ်လို့ရင်လည်းဆိုရင်စိတ်လို့နေလို့ပဲမှတ်အဲသူ့ပေါ်ကကလေးတာရှုမှတ်နေအဲဒီလိုရှုမှတ်လို့တမာရီအားကောင်းလာပြီဆိုလို့ရှိရင်အမှန်တရားတွေအလိုလိုမြင်လာတာပဲတဲ့ဒါတော့မာသီဆရာတော်ဘုရားကြီးပြောတာလည်းမဟုတ်ဘူးရွှေတောင်ကုန်းဆရာတော်ဘုရားကြီးပြောတာလည်းမဟုတ်ဘူး ဒီတရားဟောနေတဲ့ပုဂ္ဂိုလ်ပြောတာလည်းမဟုတ်ဘုရားကပြောတာလေတမာရိဘိက္ခဝေဘာဝေထဘိက္ခဝေจิตာจิตသမီးတို့တမာရိမိမိတို့မှားရတဲ့အောင်လေးပုံမှာစိတ်ကလေးကခနဲ့ကခနဲ့တည်နေတဲ့တမာရိတရားကိုဘာဝေထမိမိတဏ္ဍာမှာတစ်ချိန်မကအချိန်မောင်းများစွာအထက်ထက်ပွားများအားထုတ်ကြတမာဟိတော်မိမိရဲ့စိတ်ကလေးကဖောင်းနာပိန်နာစတဲ့အာယုံပေါ်မှာစိတ်ကလေးကကခနဲ့ကခနဲ့တည်နေပြီဆိုလို့ရှိရင်ယထာဘူတံရုပ်ကိုရုပ်အတိုင်းနာကိုနာအတိုင်း အကြောင်းကိုအကြောင်းတိုင်းအကျိုးကိုအကျိုးတိုင်းအနိစ္စကိုအနိစ္စတိုင်းဒုက္ခကိုဒုက္ခတိုင်းအနတ္တကိုအနတ္တတိုင်းဖြစ်ပြဖြစ်ပြတိုင်းအမှန်အတိုင်းနဲ့ပဇာနာတိညာနဲ့မှရှင်းရှင်းလင်းလင်းသိမြင်လာတော့တာပဲဘုရားကတမာရိယအောင်အာထုတ်မှားရအောင်လေးပုံမှာစိတ်ကလေးကနေအောင်သာကြိုးစားအဲဒီလိုကြိုးစားလို့ရှိရင်အမှန်တရားတွေတဆင်ပြီးတဆင်တဆင်ပြီးတဆင်တစ်မျိုးပြီးတစ်မျိုးတိုးတိုးတိုးတိုးပြီးတော့မြင်လာမယ်တဲ့ဝိပဿနာလို့ခေါ်တဲ့အနိစ္စဒုက္ခအနတ္တတွေမြင်လာမယ်တဲ့ဒီတော့ယောဂီတို့ ကျေးဇူးကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့အညီပဏိတာရမရွှေတန်ကုန်သာသနာရေးနာဩဝါဒတရိယဆရာတော်ဘုရားကြီးကအဲဥဆောင်ပြီးတော့အခုတတိပဒံရှုမှတ်နည်းညွန်ပြလို့မဟောဒီပဏိတာရမဆယ်မိုင်ကုန်ဒေါသကံရိတ်တာမှာယောဂီတွေလာပြီးတော့အားထုတ်နေကြတယ်မှတ်ပုံမှတ်နည်းတွေရှေးဥစွာ မာသီဆရာတော်ဘုရားကြီးရဲ့အလုပေးတရားနာရတယ်နေ့စဉ်နေ့စဉ်လည်းကမ္မထံဆရာတွေသင်ပြပေးတဲ့ကမ္မထံမှတ်နည်းတွေမှတ်နေရတယ်ဝိပဿနာရှုနည်းရှုနေရတယ် အဲ့ဒီရှုနည်းတွေသည်ဘုရားစကားတော်နဲ့အညီပြောထားတဲ့ရှုနည်းတွေဖြစ်တယ်ဘုရားစကားနဲ့လွယ်မှတင်းချောနေတဲ့ရှုနည်းတွေမဟုတ်ဘူးဆိုတာကိုတော့ယောဂီတွေတစ်ထစ်ချယုံကြည်စိတ်ချထားကြပါဧကာယနောမေဃောတဲ့ဒီတတိပဒံမှန်ကန်တဲ့ဒီတတိပဒံရှုနည်းဟာနိဗ္ဗာန်ရောက်ဖို့ရာအတွက်ဒီတနည်းပဲရှိတယ်အခြားနည်းမရှိဒီတတိပဒံတနည်းပဲရှိတယ်ဒီဝိပဿနာတနည်းပဲရှိတယ် အဲ့ဒီဝိပဿနာနည်းနဲ့တတိပဌာန်နည်းနဲ့ပဲနိဗ္ဗာန်ကိုသွားလို့ရတယ်ယောဂီအစာဆုံးဖြေခဲ့တဲ့နိဗ္ဗာန်ရောက်ချင်ရင်တစ်နှစ်တည်းလဲလိုရလားဆရာတော်ဘုရားကြီးပြောထားတာနော်တဘဝလည်းအဲ့လောက်ထိကြာဖို့လိုလားအဲနှစ်ဘဝသုံးဘဝလေးဘဝငါးဘဝအဲ့လောက်ထိကြာစရာမလိုပါဘူးတဲ့မာစီဆရာတော်ဘုရားကြီးကမက်ဖို့နိဗ္ဗာန်သို့အမြန်ဆက်ရောက်စေနိုင်သောဝိပဿနာရှုနည်းတဲ့ အမြန်ဆိုတာဘလောက်အထိမြန်တယ်ဆိုတာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဘုရားစကားတော်လေးနဲ့အညီမိန့်ကြားတော်မူထားတဲ့စကားလေးတွေပြောပြီးပါပြီအဲ့ဒီတော့အဲ့ဒီစကားတွေကိုမှတ်သားပြီးတော့ဩဒီဝိပဿနာရှုနည်းဟာနိဗ္ဗာန်ကိုအမြန်ဆက်ရောက်စေနိုင်တယ်အဲ့ဒီတော့နိဗ္ဗာန်ငါတို့အမတန်မြန်မြန်ရောက်ရှင်ရတဲ့ငါတို့ပုဂ္ဂိုလ်တွေအတွက်အမတန်မှကောင်းတဲ့နည်းပဲအမတန်မှသင်လျော်တဲ့နည်းပဲအဲ့ဒီနည်းကိုငါတို့ယုံယုံကြည်ကြည်နဲ့ လေးလေးစားစားမြတ်မြတ်နုံနုံနဲ့ဒီကြံတွင်းကာလမှာမိမိတို့ရရှိတဲ့အချိန်လေးကိုအစွမ်းကုန်အကျိုးရှိအောင်မိမိတို့ဆန္ဒတွေပြည့်ဝသွားအောင် အသုံးချလိုက်ကြမယ်လို့ဒီလို စိတ်ထဲမှာအားခဲ့ပြီးတော့ဈဉ္ဉံလျှောက်ချိန်မှလည်းပဲစူးစူးဆိုင်ဆိုင်နဲ့ဈဉ္ဉံလျှောက်ပြီးတော့မှတ်နိုင်ကြပါစေထိုင်ပြီးမှတ်တဲ့အခါရောက်တော့လည်းပဲ စူးစူးဆိုင်ဆိုင်နဲ့မှားတဲ့အာရုံတွေကိုမိမိစိတ်ကလေးကက်ကက်ကက်ကက်ပါသွားအောင်တမာရီရှိသွားအောင်ကက်ပါသွားအောင်မှတ်နိုင်ရပါစေဈဉ္ဉံလျှောက်ပြီးတော့မှတ်တဲ့အခါမှာစူးစိုက်ပြီးမှတ်တယ်လို့ထိုင်ပြီးမှတ်တဲ့အခါမှာစူးစိုက်ပြီးမှတ်တယ်လို့ကြံတဲ့အချိန်တွေဒီပြင်အချိန်တွေစားတာတောက်တာနေတာထိုင်တာရေချိုးတာစသည်ပေါ့လေအဲ့ဒီကြံတဲ့အချိန်တွေကိုလည်းပဲမိမိတို့စွမ်းနိုင်သမျှကြိုးစားပြီးမှတ်မယ်ကြိုးစားပြီးတော့မှတ်ပြီးတော့ မိမိတို့လိုလားတဲ့မဲ့ဉာဏ်ဖုံဉာဏ်နိဗ္ဗာန်တရားတို့ကို ကိုယ်စီကိုငါအသီးသီးအမြန်ဆုံးမျက်မှောက်ပြုနိုင်ကြပါစေ။